နေ့ကစပြီးတော့ဟောလာခဲ့တယ်ဉာဏ်တွင်၃ရက်နဲ့ဉာဏ်တစ်နေ့တည်း၄ရက်ဆုံးလာပြေကတကြေ၅ချိန်ရှိတယ်ဒီနေ့1338ခုနေုံလာခြင်းနေနေုံလာခြင်းနေဆိုတာမြတ်စွာဘုရား မဟာသမယသုတ်တရားတော်ကိုဟောတဲ့နေ့ပါပဲအဲဒါဘုန်းကြီးကပရိစ္ဆေသမုပ္ပါတရားပဲဟောလဲဆိုတဲ့ဆက်ဟောရပရိစ္ဆေသမုပ္ပါတရားကတော့ယောဂီပုဂ္ဂိုလ်တွေနဲ့မနာသက်ဆိုင်တဲ့တရားပါပဲပရိစ္ဆေသမုပ္ပါတရားဆိုတာဆက်ဟောနေမယ်ဆိုရင်ကိုယ်လည်းမကိုယ်လည်းမဟုတ်အဲမလည်းဖြစ်ဖြစ်နေရတယ်ဟောရအောင်ဒီကနေ့ဒီပတ်တိုင်းနဲ့တရား မြေဟောကတိတာပဲရောက်သွားတော့ဆိုတော့ဒီရနာဗလာပန်ယုတ်ဒုက္ခသစ္စာဒီအချင်းကျိုးဆိုတဲ့ဆောင်းပုဒ်ကလေးအဆုံးထိအောင်ရောက်သွားပါပြီ။အဲဒါမလို့ရှင်းလင်းချက်တွေရှိသေးတယ်အဲဒါတွေပြန်ပြီးတော့ဟောရအောင်။ ဒိသသမုပ္ပါဘာသာပြန်ဒါကတော့လူတိုင်းလူတိုင်းပါဠိရရင်လည်းကောင်းတာပါဠိမရရင်လည်းဒီဘာသာပြန်နှုတ်တဲ့ရနဲ့နောက်ဒိသသမုပ္ပါဆောင်းဖို့ကြီးဆိုတာလည်းကြည့်ထားမှခက်ပါဦးကြလို့ပါအောက်ကရှိဆုံးဘွဲ့ဆောင်းဖို့ကလေး၄ဘုဒ္ဓလည်းပဲကြည့်ထိုင်လေပါရဲ့ဆိုအဲ့ဒါလို့ဆိုရင်ကိုဒိသသမုပ္ပါတော်တော်နားလည်ပါလေဟောဒီနောက်ဆုံးကဒိသသမုပ္ပါ ချုပ်အောင်သံဃာဆက်ပြအောင်အာထုပ်ပုံကိုဟောပြဖို့ရအတွက်အသေးစိတ်ခွဲခြားပြီးအောင်ဆောင်းဖို့ဆိုပြီးတော့ဒီဆောင်းဖို့တစ်ခုရှိဒါလည်းဒီနေ့ဟောတော့ဟောပြီးသားပါပဲနည်းနည်းအရာစပြီးတော့ဟောရမယ်မူလမတရားတွေသစ္စာမှာလွှာလေးတာကို300နဲ့စာ300အင်္ဂါ7ဝ ငါလ3ရွယ်20ချင်းရာအရှိပြဝဲအဲ့ဒါရှင်မျိုးရှိမူလနှစ်ပြားတစ်ပိုင်းကမူလနှစ်ပါးကတစ်မျိုးဒွေသစ္စာသူကတစ်မျိုးအလွာလေးဓာတ်တစ်မျိုးဝတ်300တစ်မျိုးပြလေးမျိုးအစ300အင်္ဂါ12ဝါဒီကနှစ်မျိုး6ခုရတယ်ဘာလာ3ရွယ်20ချင်းရာဒီကနှစ်မျိုးနဲ့ရှိရှင်မျိုးရှိတယ် ဒီရှိပြဝေအင်္ဂါ၅ရာပစ္စုပန်တရားကျူးများကိုအဲဒီရှိပါတဲ့ကအင်္ဂါ၅ရာပစ္စုပန်တရားအင်္ဂါ၁၂ဝဆိုရမှာအင်္ဂါ၁၂ဝမှာအင်္ဂါ၅ခုရှိအဲဒါပစ္စုပန်အင်္ဂါကျူးအင်္ဂါများအတိတ်အင်္ဂါကဒီသာသမုပ္ပါမှာတိတ်အင်္ဂါနှစ်ပါးပစ္စုပန်အင်္ဂါကကျိုးနဲ့အကြောင်းနဲ့ ဆယ်ပါးရှိတယ်နာဂအင်္ဂါကနှစ်ပါးစာတိနဲ့ဇရာနရဏအားလုံးဆယ်နှစ်ပါးရှိတာအဲဆယ်နှစ်ပါးထဲမှာပြစ္ဆုတ်ပိုင်းအင်္ဂါဆယ်ခုတည်းကပြစ္ဆုတ်ပိုင်းအင်္ဂါဆယ်ခုတည်းမှာလည်းပဲအကျိုးဖြစ်တဲ့ပြစ္ဆုတ်ပိုင်းအင်္ဂါဝိညာဉ်နာသာသာသာဝေဒနာပေါ်နေတာကိုဆိုလိုပါတယ်ဝိညာဉ်နာသာသာဝေဒနာဆိုပစ္စုပန် အင်္ဂါ၅ရာပစ္စုပန်တရားကျိုးများကိုထင်ရှားမိမိရှုသည်ပုံမှာအဲ့ဒီအင်္ဂါ၅ပါးကိုမိမိရရပိုင်ပိုင်နိုင်နိုင်ရှုသိနိုင်တဲ့သူမှာဝေဒနာကြောင့်တဏှာဝိမြင်မဖြစ်လာပဲဝေဒနာပြည့်စရာတဏှာလို့ဒေသနာတော်များမှာရှိအဲဒါဖြေဥဖြစ်စဉ်ပဲဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေမှာခံစားမှုဝေဒနာအကြောင်းရင်းပြုပြီးတော့ နှိစ္စသာယာမှုဒနာတောင်းတမှုဒနာဖြစ်တာပဲကောင်းကောင်းလေးသုံးဆောင်ခံစားရလို့ရှိရင်အဲဒီကောင်းတာလေးသဘောကျတာပဲကောင်းကောင်းမသုံးဆောင်ရကြလဲကောင်းကောင်းလေးကိုမျှော်လင့်တောင်းတာဒါပဲဒနာဖြစ်တယ်အဲဒါကတော့ဖြည့်ဖြစ်ခြင်းပဲအဲဒီတော့ဖြည့်ဖြစ်ခြင်းမဖြစ်အောင်ဘယ်နဲ့လုပ်အောင်လို့ဆိုရင်အင်္ဂါငါးရာပစ္စုပန်တရားအကျိုးများကိုသင်ရှားမိမိရှုသိသူမှာအဲဒါလေးမိမိရရှုပါလား အဲ့ဒါကဘာတွေလို့ဆိုလို့ရှိရင်အခုယောဂီတွေရှုနေရတဲ့တရားတွေပါပဲမြင်နိုင်ကြားတိုင်းနားနိုင်စားပြီးတိုင်းတွေ့ထိတိုင်းသိကုစနာကြံနေတဲ့ဒွါရ၆ပါးထင်ရှားပေါ်နေတဲ့တရားတွေအဲဒီထဲမှာဒိသသမုပ္ပါနဲ့ပြောမယ်ဆိုဝေဒနာဟောတယ်ဝေဒနာကောင်းတဲ့အာယုန်နဲ့တွေ့ရင်ကောင်းတဲ့ခံစားမှုဒုက္ခဝေဒနာဖြစ်တယ်မကောင်းတဲ့အာယုန်ဆိုတဲ့အာယုန်နဲ့တွေ့လို့ရှိရင် ခံခက်တဲ့ဒုက္ခဝေဒနာဖြစ်တယ်။ဘာမှ အာယုံနဲ့တွေ့လို့ရှိရင်မကောင်းမဆိုးအလယ်လောက်ဥပ္ပခဝေဒနာဖြစ်တယ်အဲဒီဝေဒနာသုံးပါးလေအဲဒီဝေဒနာကြောင့်တဏှာဖြစ်နေကြပဲအဲဒီဝေဒနာကိုရှုလို့ဝေဒနာကြီးဖြစ်ပြကိုသိလို့ရှိရင်တဏှာမရှိဘူးတဲ့နောက်ငါးကြပါပြန်ပြီးတော့ပြောအောင်ဝေဒနာကြောင့်တဏှာဝိမြင်မဖြစ်လာပဲစိတ် ဆက်ပြဆဲပြီပฏิစ္စသမုပ္ပါဆက်ပြဆဲတယ်ဆင်းရဲချုပ်ငြိမ်းနေသည်ဆင်းရဲချုပ်ငြိမ်းဆင်းရဲချုပ်ခြင်းဒီလမ်းတယ်လို့ဒါမှမဟုတ်ဘူးညီနှံကြတဲ့ဓဝါ၆ပါးဖြစ်ပေါ်နေတဲ့အကျိုး၅ပါးကိုအဲဗလာနာအခြင်းဝေဒနာပေါ့လေအဲ့ဒါတွေကိုရှုနေတယ်အဲ့ဒါပြီးတော့ယူရတယ်အဲဒီ အသေးစိတ်ခွဲခြမ်းသိအောင်ဆောင်မှုထဲကအသေးစိတ်ရှင်းရဲတဲ့အရှင်းပြတရားမူလနာပြမူလနာပြဆိုတာဘာတော့ဆိုအဝိဇ္ဇာနဲ့တဏှာပင်စာလေးဆိုရမယ်မူလနာပြဆိုဒီမှာအဝိဇ္ဇာနဲ့တဏှာပင်မူလနာပြဆိုဒီမှာ ဝိဇ္ဇာနဲ့တဏှာရင်ဝိဇ္ဇာနဲ့ များများဆိုသည်မှာဝိဇ္ဇာနဲ့တဏှာရင်ဝိဇ္ဇာနဲ့တဏှာပဲအဲဒါဝိဇ္ဇာနဲ့တဏှာဇဝိုင်းနဲ့ကြည့်မယ်ဆိုတော့ချင်းဝိဇ္ဇာသမုပ္ပါစေကဓမ္မအစာကဝိဇ္ဇာပစ္စယသင်္ခါရဝိဇ္ဇာကြောင့်သင်္ခါရဖြစ်ပြီးအဲဒီအစာကဝိဇ္ဇာမူလပဲအဲဒီရှေ့ပိုင်းဆက်ကဘယ်တည်းရောက်တုံးဆို ဝိညာဏပါလာသာသဝေဒနာတရားသာသပစ္စယဝေဒနာဒီတရားမှာရှေ့ပိုင်းဆယ်ဒီသာလုံးပါရှေ့ပိုင်းဆယ်ဟိုမှာဆယ်ဝိုင်းကြီးတယ်မှာညဉ့်ညောင်းလေးကတ်တယ်ကွာရှေ့ပိုင်းဆယ်ဝိဇာမူလာတဲ့ဟိုလေကဝိုင်းကြီးတယ်မှာရေးတယ်အဲဒါဝိဇာရင်းကမဲ့တယ်ဒီမှာအင်္ဂါ12ပါးဆိုတာမှာလျှောက်ပြီးတော့ကြည့်ဖို့ချုပ်ပုံကအပြင်းအပြင်းဆုံးကနောက်ဆုံးကပြောတာဘုသုံးပါး ခုသုံးပါးရောက်ကမူရင်းအင်္ဂါ12ပါးလို့ရေးတယ်။အဲဒီမူရင်းအင်္ဂါ12ပါးမှာအဝိဇ္ဇာအင်္ဂါတစ်ခုသင်္ခါရအင်္ဂါတစ်ခုအဲဒါအတိတ်အတိတ်ဒုက္ခလာအင်္ဂါနှစ်ခုသစ္ဆုတ်ပံဒုက္ခလာကဝိညာဏသရဖကဝေဒနာသင်္ခါရကြောင့်ဝိညာဉ်ဖြစ်သည်ဝိညာဉ်ကြောင့်နာယဖြစ်သည်နာယကြောင့်သလရဏဖြစ်သည်သလရဏကြောင့်ဖသဖြစ်သည်ဖသကြောင့်ဝေဒနာဖြစ်သည်ဒီတိုင်း အကျိုးအင်္ဂါ၅ပါးအဲပစ္စုပန်အကျိုးအင်္ဂါ၅ပါးအဲဝေဒနာပစ္စယတဏှာတဏှာပစ္စယဥပါဒနာအဲ့ဒါကတော့နောက်ပိုင်းဆက်ရောက်သွားပြီအရှိပိုင်းဆက်ကဝေဒနာတွေနဲ့ဆုံးတယ်အဲဒီအရှိပိုင်းဆက်ရဲ့မူလအရင်းမြစ်ကဘယ်သူလုံးသောဝိဇ္ဇာပဲဝိဇ္ဇာရင်းခံပြီးတော့ဝေဒနာမှာဆုံးသတ်သွားတယ်ရှင်းဘွားကပြုခဲ့တဲ့ ကုသိုလ်ကောင်းမှုကံညာယခုလူတွေမှာမြင်နေကြတဲ့ဓဝါ၆ပါးကဖြစ်နေတဲ့တရားတွေဝေဒနာမှာဆုံးသတ်တယ်။ကောင်းတာမြင်ရရင်ဒုက္ခဝေဒနာမကောင်းတာမြင်ရရင်ဒုက္ခဝေဒနာလေလာမြင်ဥပိ္ပခဝေဒနာအဘိဓမ္မာဒေသနာမြင်ရရင်ဥပိ္ပခါတခုတည်းပါပဲမြင်နေဆိုတာဒါပေမဲ့လို့သုတ်တန်ကြီးကတော့အဲ့ဒီလိုဟောထားတဲ့ဝေဒနာ၃မျိုးကြီးတယ် ဥပေက္ခဆိုရင်လည်းကုသိုလ်ကြီးအကျိုးဆိုရင်တော့ဒုက္ခသဘောရှိတယ်။ကောင်းကုသိုလ်ကြီးအကျိုးဆိုတာကောင်းတာဘူး။ဝေဒနာဥပေက္ခပဲမယ်လို့ကောင်းတဲ့ဥပေက္ခပဲကအာကုသိုလ်ကြီးအကျိုးဖြစ်လို့ရှိရင်တော့ဝေဒနာဟာသူကမကောင်းတဲ့ဝေဒနာပဲဥပေက္ခပဲမယ်လို့မကောင်းတဲ့ဥပေက္ခပဲကအာကုသိုလ်ကြီးအကျိုးကောင်းကောင်းကောင်းစားတယ်နေနေမရှိသို့တော်လည်း ဒုက္ခဒုက္ခလို့တော့မကြမ်းနာမထင်ရှားတဲ့အတွက်သူ့ကိုဥပိ္ပခာဆိုပြီးတော့အဘိဓမ္မာနေခြင်းအဲမြင်မြင်စဲမှာဖြစ်တာဥပိ္ပခာဝေဒနာစကုဉ္ဉေနဲ့တွေ့ပြီးတော့ဥပိ္ပခာဝေဒနာလို့ပဲကြားတာသုတ္တန်ကြီးကတော့အကုန်လုံးဝေဒနာ၃ပါးကြီးတယ်ပါဓွား၆ပါးလုံးဝေဒနာ၃ပါးကြီးတယ်အဲဒီအဲဒီဝေဒနာတရားကိုဖြစ်နေတာရှင်းဘွားက ပြုခဲ့တဲ့ဒါနသီလကုသိုလ်ကောင်းမှုတွေကြောင့်ဒီကိုကလူဖြစ်ပြီးတော့ဝေဒနာမှာအဆုံးသတ်တယ်အဲဒီဝေဒနာနေပြီးနောက်ဆက်ဖြစ်တာကတော့ဝေဒနာကိုမှီပြီးတော့တဏှာဖြစ်ပြန်ပြီတဲ့လားအကျိုးမဟုတ်တော့ဘူးသူကတော့ရှင်းရှင်းဝကုသိုလ်ကညာဖြစ်တာမဟုတ်ဝေဒနာကတော့အသစ်တယ်သူကတော့ရှင်းဝကုသိုလ်ကံနေဘယ်လိုပဲရှိနေနေဒီခုအဲဒီဝေဒနာ ဝေဒနာကိုမြည်ယူပြီးတော့ဒနာဖြစ်တယ်ဒနာကအကုသိုလ်ပဲအကုသိုလ်အကျိုးပေးတာတော့မဟုတ်ဘူးသူကဒနာကတော့သူအသိဖြစ်တယ်အဲ့ဒါကမူလတစ်ခုပဲသစ္စုပံအကျိုးမြည်ပြီးတော့သစ္စုပံအကြောင်းနောက်ဆက်ဝိုင်းရဲ့မူလပဲဒါမူလနှစ်ပြားဆိုပြီးမှဝိဇ္ဇာနဲ့ဒနာပဲနောက်ဆက်ဝိုင်းမှာညောင်းနေတာဒါနောက် နောက်နောက်ပိုင်းဆယ်ဒနာမူလာဝင်းထဲမှာကြည့်ရဆယ်ဝိုင်းနေတာလေးတည်းကြည့်ရအောင်လို့လုပ်ထားပါမယ်အဲဒီကနေပြီးတော့ဒနာကြောင့်ဥပါဒဥပါဒကြောင့်ကာမဘဝကာမဘဝကြောင့်ဇာတိဇာတိကြောင့်ဇာမရဏသောကပရိဒီဝါစသည်မှာဆုံးသပြီးတော့သွားဒွေသစ္စာဟုဆိုတာကသမှုရိယနဲ့ဒုက္ခပင် သစ္စာနှစ်ပါးဆိုတာကသမုဒိယသစ္စာဒုက္ခသစ္စာလို့သစ္စာသမုပ္ပါဒ်ထဲမှာဒီနှစ်ပါးပါတယ်ဟိုညရောဓမဂ္ဂတွေမပေါ့ဆိုရမယ်ဒွေသစ္စာဟုဆိုတာကဒွေသစ္စာဟုဆိုတာကသမုဒိယနဲ့ဒုက္ခပဲသမုဒိယနဲ့ဒုက္ခပဲဆိုဒွေသစ္စာဟုဆိုတာ သမုဒသစ္စာဒုက္ခသစ္စာပဲအဲဒီမှာစဝိုင်းထဲမှာခွဲရတာအတိတ်ရှေ့ပိုင်းစဝိုင်းမှာအဝိဇ္ဇာတဲ့သင်္ခါရတဲ့အင်္ဂါနှစ်ပါးအဲဒါအောက်သစ္စာသစ္စာနှစ်ပါးပိုင်းသစ္စာနှစ်ပါးဆိုတော့ကြည့်လိုက်တော့သမုဒသစ္စာပဲအဲ့ဒီအထက်ကဟာတွေသမုဒသစ္စာတွေပဲသူသူအထက်ကဟာတွေ မူရသစ္စာထက်ကကာလအပြင်အတိတ်ကာလအကြောင်းတော့အတိတ်အကြောင်း၅ပါးအဲအဝိဇ္ဇာနဲ့သင်္ခါရမာသမုဒိယသစ္စာပဲဒါကမူလာရင်းအဝိဇ္ဇာဖြစ်လို့ရှိရင်တဏှာတို့ဥပါဒာတို့ဆိုတာလေဖြစ်တော့တာပဲသင်္ခါရဖြစ်ရင်ကာမဘဝလည်းဖြစ်တော့တာပဲဒါကြောင့်မို့ မူလာရင်အဝိဇ္ဇာအင်္ဂါပြလိုက်တဲ့ဖြင့်သနာဥပါဒံလည်းပါဝင်တဲ့အင်္ဂါသူတက်ပါသွားပြီသင်္ခါရဖြစ်တယ်လို့မူလာရင်ပြလိုက်ရင်ကာမဘဝလည်းပါသွားပြီဒါကြောင့်အဲပြည့်စုံဆိုလို့ရှိရင်တော့အဝိဇ္ဇာသင်္ခါရမူရင်းအင်္ဂါနှစ်ပါးနဲ့သနာဥပါဒံကာမဘဝပါဝင်အင်္ဂါ၃ပါးပေါင်း၅ပါးအတိအကျ၅ပါး ။ကာလအပြင်ဒိဋ္ဌာရအဲ့ဒါသမှုတရားသစ္စာတရားတွေအကြောင်းတရားတွေပဲ။ယခုဘဝဝိညာဏသတာဖသဝေဒနာအကျိုးဒုက္ခသစ္စာဖြစ်ဖို့ရာအကြောင်းတရားတွေအာသစ္စာတစ်ပါးပေါ့လေသမှုရသစ္စာတစ်ပါးအဲ့ဒီပိုင်းနောက်ပြီးတော့သမုဒိယနဲ့ဒုက္ခပဲဆိုတာဒုက္ခသစ္စာเนาะနောက်နောက်ကသင်္ခါရသစ္စာဝိညာဏသစ္စာဝိညာဏသနာဖသဝေဒနာ ဒုက္ခသစ္စာတဲ့အဲဒီသူ့ဘဝတွေဘုံဒုက္ခသစ္စာတွေပဲဝိညာဏသနာဖသဝေဒနာဆိုတဲ့သစ္စုပ္ပံအကျိုးတရားတွေမူတာရင်းအနေနဲ့ပြလိုက်တော့ဇာတိဇာမရဏလည်းပါသွားတယ်တဲ့ဒီခုကဝိညာဏသနာဝေဒနာဖသဝေဒနာတွေစဖြစ်တာကဇာတိပဲမသိခင်အတွင်းထခါရကဖြစ်နေတာဇရာပဲနောက်ဆုံးဒီကျင်ကြရင်ပြရလိမ့်မယ်အဲ့ဒါမရဏပဲ ဝိညာဉ်နာသာသာသာဖသဝေဒနာတော့ဆိုသုရိစိတ်နဲ့တွဲဖြစ်တာအဲဒါကမရဏအဲဒါပါဝင်နေတာလေဒီကတော့ထူးမဟုတ်ပါဘူးညီနာမဲတော့ကွဲတာပဲဇာတိဇရာမရဏဆိုတာဝိညာဉ်နာသာသာဖသဝေဒနာတွေရဲ့ရှင်းမှုနဲ့တည်မှုနဲ့ပြည့်မှုဒါပဲဆိုတာတရားထူးမဟုတ်

ဖြစ်ခြင်းမိဒီယာတွေရဲ့ယဉ်ခြင်းမိဒီယာတွေရဲ့နောက်ဆုံးကသိခြင်းဒါပဲအဲ့ဒါပစ္စုပန်ကျိုးမှာပါတဲ့ကာလအားဖြင့်လည်းပစ္စုပန်ကာလပဲအဲ့ဒါဒုက္ခသစ္စာပဲအဲ့သမုဒယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပြီးရှေ့ပိုင်းဆက်မှာနောက်ပိုင်းဆက်ကြတော့လည်းဒီတိုင်းမှာပဲနောက်ပိုင်းဆက်ကြတော့မူလအင်္ဂါကတဏှာနဲ့ဥပါဒာတဏှာဥပါဒာဆိုရင်ဝိဇ္ဇာမကင်းဘူး ဝိဇ္ဇာဆိုတာအကုသိုလ်စိတ်တိုင်းမှာရှင်ဖြစ်နေတာဒနာပြည့်တဲ့ပါတာဥပါဒံပြည့်တဲ့ပါတာပဲနောက်ပါရဏပစ္စယဘောဆိုတဲ့ကာမဘဝယူလိုက်ရင်သင်္ခါရလည်းပဲပါသွားပြီဒါအဲဒနာဥပါဒဘဝအရင်ကအင်္ဂါက၃ပါအဝိဇ္ဇာနဲ့သင်္ခါရပါဝင်တဲ့အင်္ဂါပါဝင်တဲ့အင်္ဂါက၂ပါးအဲဒါပေါင်းလိုက်လို့ရှိရင်၅ပါးရှိတယ်သစ္စုပ္ပန်အကြောင်း၅ပါး နောင်ဘဝနောင်ကာလကြောင်းညင်တဲ့ခါကာလဘဝတည်ဖြစ်ဖို့ရတယ်ဝိညာဉ်အောင်သာလာဝေဒနာဖသဝေဒနာဆိုတဲ့ဘဝတည်ဖြစ်ဖို့ရတယ်အဲဒါပြစ္ဆုတ်ပံကာလပဲတဲ့ဒါသမှုရိယသစ္စာအကြောင်းတရားပဲနောင်ဘဝဒုက္ခသစ္စာတွေဖြစ်ဖို့အကြောင်းတရားဒါကနောက်ပိုင်းဆက်မှာอืมဒါရောပါပဲပုဂ္ဂိုလ်တွေမကြည့်ရဘူးပေါ့ကြည့်ဘူးရတယ်မင်းတွေကဝေထားတာဒါရောမပေါ်ခဲ့ကြဘူး နောက်ပြီးတော့အဲဒီသမှုရိယကြောင့်ယခုပစ္စုပန်ကသမှုရိယကြောင့်အနာဂတ်မှာဒုက္ခသစ္စာတွေဖြစ်မှာပေါ့ဇာတိဖြစ်လိမ့်မယ်ဘဝတိဖြစ်တယ်ဇရာရင်းကျက်လိမ့်မယ်မရဏသေလိမ့်မယ်အဲ့ဒါတွေကတရေကိုအားဖြင့်ဗာတွေတော့ဝိညာဉ်နာသနာဖသဝေဒနာတွေပဲအဲ့ဒါဇာတိဇာမရဏဆိုတဲ့ဝိညာဉ်နာသနာဖသဝေဒနာတွေဒီဘဝကပြုတဲ့ ကုသိုလ်ကံအကုသိုလ်ကံကြောင့်အခုသောဘဝမှာအဲ့ဒါတွေဖြေရမယ်ဖြေပြီးအိုအိုပြီးသိရမယ်နောက်ဆုံးအဲအနာကအကျိုးငါးပါးပဲကာလအားဖြင့်အနာကကာလပဲသစ္စာဆိုရင်ဒုက္ခသစ္စာပဲမူတဲ့ဆိုရင်ဒုက္ခသစ္စာဖြစ်သည်သစ္စာနံပါတ်နားမလည်ကြရမရှိပါဘူး ဒါကြောင့်ဒီသစ္စာကိုဆိုတာကသမှုရနဲ့ဒုက္ခပင်ပြစ္ဆသမုပ္ပါထဲမှာသမှုရသစ္စာနဲ့ဒုက္ခသစ္စာနဲ့ခုသာပါပြီအတိတ်သမှုရကြပစ္စုပန်ဒုက္ခသစ္စာဖြစ်ပြီးပစ္စုပန်သမှုရကြအနာဂတ်မှာဇာတိမစရာမရဏဆိုတဲ့ဒုက္ခသစ္စာတွေဖြစ်ပေါ်သွားလိမ့်မည်အလွာလေးတာတဲ့နောက်တစ်ခုကမူလနဗျာတွေသစ္စာမှာလွာလေးတာဆိုတာလွာလေးတာဆိုတာဘာလဲဆို အဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝအင်္ဂါပါးကို အတိတ်ကြောင်းလောဟုခေါ်သည်ဝိညာဏသလာရဘာသာဝိရဏအင်္ဂါပါးကိုပစ္စုပန်ကျိုးလောဟုခေါ်သည်အတိတ်ကြောင်း၅ပါးပစ္စုပန်ကျိုး၅ပါးနောက်တကတဏှာဥပါဒံကာမဘဝဝိဇ္ဇာသင်္ခါရအင်္ဂါပစ္စုပန်ကြောင်းလောပစ္စုပန်ကြောင်း၅ပါး ။နာတိဇာမရဏဆိုတဲ့ဝိညာဉ်စသည်ကနာရာကျိုးလာဥခေါ်သည်နာရာကျိုး၅ပါး။သစ္စုပ္ပါနဲ့အတိတ်အနာကခွဲတာလို့ပါပဲ။မှန်ကတော့အကြောင်း၅ပါးနဲ့အကျိုး၅ပါးကြီးတယ်ပါပဲ။ဒီဘဝကအကြောင်း၅ပါးရောက်နောက်ဘဝအကျိုး၅ပါးဖြစ်တာကြီးတယ်ပါပဲ။သစ္စုပ္ပါအတိတ်အနာကလည်းမခွဲဘဲနဲ့ရှိဘဝနောက်ဘဝနှစ်ခုတည်းကခွဲတာလို့ရှိရင်အတိတ်အကြောင်းကြောင့်ပစ္စုပန်အကျိုးအတိတ်အကြောင်းကြောင့်ပစ္စုပန်အကျိုးဒီလိုကြီးရဲ့ပရိစ္ဆေမုပ္ပါဒ်လည်းနဲ့အဲဒါဇဝိုင်းနဲ့ စေဝိုင်းထဲမှာတဲ့ဟောတယ်အင်္ဂါ7ပါးကနေပြီးတော့ကြည့်ရမှာဟုတ်အတိတ်အကြောင်း၅ပါးအခုထက်ကဟာတွေပဲဝိဇ္ဇာသင်္ခါရမူရင်းအင်္ဂါ၅ပါးဓနာဥပါဒကမ္မဘဝပါဝင်အင်္ဂါက၃ပါးလားအတိတ်အကြောင်းပဲဒီကူကမြင်နိုင်ကြတဲ့ဓဝါ၆ပါးကဖြစ်နေတဲ့အကျိုးတရားတွေအကြောင်းပဲ ပရိသေတွေကလည်းစားပြီးတော့အဲဒီအတိတ်ဘဝကဖြစ်ခဲ့တဲ့ဝိဇ္ဇာသင်္ခါရကြောင့်အဲယခုဘဝိညာဉ်အောင်တာဖတ်တာဝေဒနာဒီသေးကြောင်ဖြစ်သွားမှာတော့ဒီကြောင်ငါပါဒါကမူရင်းငါမူရင်းငါနှစ်ပါးနဲ့ပါဝင်ငါသုံးပါးဒါဒီကြောင်ငါပါဖြစ်ပြီးကာလအရင်တိတ်ကတော့ နောက်ပြီးတော့ဝိညာဏသလဖကဝေဒနာဒါကပစ္စုပန်အကျိုး၅ပါးအောက်မှာပစ္စုပန်အကျိုး၅ပါးလည်းပါတယ်ဒီတော့ဝေဒနာပစ္စယတဏှာတဏှာပစ္စယဥပါဒနာဥပါဒနာပစ္စယဘောဆိုတဲ့တဏှာဥပါဒကာမဘဝဒါကပစ္စုပန်အကြောင်း မူရင်းက၃ပါးဝိဇ္ဇာသင်္ခါရထလိုက်ရင်သစ္စုပန်အကြောင်း၅ပါးအဲဒီသစ္စုပန်အကြောင်းကြောင့်ဘဝပစ္စယဇာတိဇရာမရဏအဒီမှာသွားရအဲဒါတွေကတရားကိုအချင်းဝိညာဉ်တော်ကဖသဝေဒနာတွေပဲအနာကအကျိုး၅ပါးအနာဂတ်ကာလအဲဒါကိုအကျိုးစွာအကြောင်းစွာတွေမှာခွဲတယ်။ဒါလေးတစ်ခေါက်စီပဲဆိုကြပါလား။ဝိညာဉ်မှာပါဠိသားတွေပါ ဝိဇာသင်္ခါရဝိဇာသင်္ခါရနာဥပါဒံနာဥပါဒံဘဝဘဝနာဘကိုနာဘကိုသိကြောင်းလွာခေါ်သည်သိကြောင်းလွာခေါ်သည်အဲဒီသမုပ္ပါဒေသနာအစဉ်အားဖြင့်ဝိဇာနဲ့သင်္ခါရနှစ်ပါးပါပဲဒီကြောင်းကဒါနဲ့ဝိဇာသင်္ခါရဆိုလိုက်ရင်နာဥပါဒံဘဝကလည်းပါသွားဝိဇာဆိုလိုက်တာနဲ့ဝိဇာနဲ့ တွဲပြီးတော့ဖြစ်တော့မဝိဇ္ဇာအကြောင်းပြုပြီးတော့ဖြစ်တဲ့ဒနာဥပါဒာနဲ့ပါသွားရောသင်္ခါရဆိုတာနဲ့ကာမဘဝလည်းပါသွားရောဒါကြောင့်မို့ဝိဇ္ဇာသင်္ခါရမူရင်းအင်္ဂါနှစ်ပါးနဲ့ဒနာဥပါဒာကာမဘဝပါဝင်အင်္ဂါ၃ပါးပေါင်းအဲဒီ၅ပါးအတိတ်အကြောင်းပါပဲအတိတ်အကြောင်းတရား၅ပါးယခုဘဝမှာ ကျိုးတရားတွေဖြစ်ဖို့ရယခုဘဝကျိုးတရားတွေအဲ့ဒီဒီကြောင်း၅ပါးကြောင့်ဖြစ်နေရှိပါဝိဇာတနာဥပါဒာမှီပြီးတော့သင်္ခါရဘဝတွေဖြစ်လာအဲကောင်းတဲ့သင်္ခါရဘဝမှီပြီးတော့ဒိဋ္ဌိကစပြီးတော့ကုသိုလ်ရည်ကျိုးဖြစ်တဲ့ဝိဘက်ဝိညာဉ်တွေဖြစ်လာဝိညာဉ်ဖြစ်တဲ့နာမ်သနာဖသဝေဒနာတွေလည်းပါဝင်လာတယ် ဝတ္တိကာလကြတော့ကုသိုလ်ကြောင့်ရမဟုတ်အကုသိုလ်ကြောင့်မကောင်းကျိုးတွေလည်းပဲဖြစ်တာပဲမကောင်းတာမြင်ရမကောင်းတာကြားရမကောင်းတာနားရမကောင်းတာစားရမကောင်းတာတွေ့ထရမကောင်းတဲ့အာယုံစိတ်ထဲမှာရောက်လာပြီးတော့အာယုံပြုရတယ်အဲဒါမကောင်းကျိုးတွေလည်းပဲဖြစ်တာပဲဒါအတိတ်ကြောင့်၅ပါးကြောင့် မစ္ဆုတ်ပံအကျိုး၅ပါးဖြစ်ဒါဘာတွေတော့ဆိုဝိညာဉ်နာသာလဖတ်တာဝေဒနာအင်္ဂါပါးကိုပစ္စုပန်ကျိုးလာခေါ်သည်ဟုဝိပဿနာရှုနေရတဲ့တရားတွေလည်းဆိုရမယ်ဝိညာဉ်နာယောဝိညာဉ်နာယောသာလယရဏဖတ်တာဝေဒနာအင်္ဂါပါးကိုပစ္စုပန်ကျိုးလာခေါ်သည်အဲဒါဝိညာဉ်နာယုတ်ဝိညာဉ်ဒေသနာဆင်ရ သင်္ခါရပစ္စယဝိညာဏသင်္ခါရကြောင့်ဝိညာဉ်ဖြစ်ပြီးဝိညာဉ်ကြောင့်နာယဖြစ်ပြီးနာယကြောင့်သာလနာဖြစ်ပြီးသာလနာဖာသာဖြစ်ပြီးဖာသာကြောင့်ဝေဒနာဖြစ်ပြီးဒီတိုင်အောင်တော့အကျိုးတရားတွေမြင်နိုင်ကြတဲ့ဒီ၅ပါးလုံးတစ်ပေါင်းကြီးဖြစ်တာပါပဲဒေသနာကအစစ်စစ်ခွဲပြီးအကြောင်းကျိုးဝေဘာမြင်ပြရတယ်။မှန်ကတော့ကုသိုလ်ကံအကုသိုလ်ကံကြောင့်ဝိညာဏသာလဖာသာဝေဒနာတွေတစ်ပေါင်းကြီးတစ်ပေါင်းကြီးဒီတိုင်နဲ့ဒီတိုင်နဲ့ဖြစ်တာပဲ။ကုသိုလ်ကံကြောင့် အဲကောင်းသောဝိဘက်ဝိညာဉ်ဖြစ်အဲဒီဝိဘက်ဝိညာဉ်နဲ့တွဲရင်နိုင်လည်းပါဒသလာနာဖတ်တာလည်းပါတာဝေဒနာလည်းပါတာဝိညာဉ်နဲ့ဝေဒနာဆိုတာတွဲရပဲဖတ်တာလည်းတွဲရပဲအဲဒီတော့ဝိညာဉ်ကစိတ်ဆိုတော့နာမ်ဆိုတာစေတသိက်တွေပဲစိတ်နဲ့စေတသိက်ကလည်းတွဲရပဲရုပ်ကလည်းမြည်ရဖြစ်နေတော့ဒီကလည်းတွဲရပါတာပဲသာလယတနာဆိုတာကလည်းမြင်နေဆိုရင်စက္ခာယတနာဟောဟောကြည်ရတရားပဲဆိုကြားတယ်ဆိုရင်သောတာယတနာ နာနဲ့ဆိုလို့ရှိရင်ခန္ဓာယရဏခန္ဓာယရဏရတာစားတဲ့ခါကလာဇီဝယရဏဒုတိယခါကလာကာယရဏအဲဒါတွေကပါဝင်နေတာပဲစေကုစနာကြံဒီတိုင်းကမနာယရဏမနာယရဏမျိုးစားတော့ပါဝင်နေဝိညာဉ်ဆိုလိုက်နာယုသနာဖာသဝေဒနာတွေအကုန်လုံးပါတယ်ဒီ၅ပါးဝိသုပ္ပံကျူတရားတွေတဲ့ခုပြိတိကစားပြီးတော့ဖြစ်နေတယ် အိပ်ပျော်နေတဲ့ခါကာလကြဘဝင်ဝိညာဉ်တွေဖြစ်နေတာဘဝင်ဝိညာဉ်ဘဝင်ဝိညာဉ်တွေဝိညာဉ်တွေအဲဝင်နာဤပြရသေးတဲ့ရုပ်တွေအဲဝင်ဝင်ဝင်ကလည်းဟရိယဝတ္ထုရုပ်ကိုမှီပြီးတော့ဖြစ်နေရုပ်မရှိရင်မဖြစ်နိုင်သာလယရဏဆိုတာလည်းဘဝင်မိရဖြစ်တဲ့ဟရိယဝတ္ထုရုပ်နှလုံးရုပ်ကိုယ်ရုပ်ဒါတွေလည်းရှိနေတာ နော်အဝင်ထဲမှာလည်းသူဖတာပါတာပဲဒီဒီဟိုဘဝသုရိကံကြီးကဆွဲယူခဲ့တဲ့အာယုံလေးကိုတွေ့လာလို့ဆိုစိတ်အောင်နဲ့တွေ့လာသူဖတာပါတာလည်းခံစားမှုဝေဒနာလည်းပါတာလည်းဒါပေမဲ့လို့ရှင်းပေါ်ကအာယုံအခုဝင်ပြင်းနေတဲ့ဓာတ်တော့မထင်ရှားဘူးဘာအာရုံပြုနေမှမသိဘူး အိမ်မောကြနေတဲ့အခါမနိုးပဲနဲ့အိမ်မောကြနေတဲ့အခါကာလမှာဒီဝင်းကြီးအဆက်ပြင်းကဝင်စေကြည့်တယ်ဘာအောင်ပြုနေမှာမသိအဲဒါခွဲလိုက်လို့ရှိရင်ဝိညာဉ်အောင်သာနာဖာသာဝေဒနာပဲအဲဒီဝင်စေကြည့်ဒီတိုင်းဒီတိုင်းအဲဒီကအားကောင်းလာတဲ့ခါကျတော့မြင်ကြအာယုံမြင်တော့ကြားကြအောင်ကြားတော့ကြားကြည့်ချင်းမြင်တာကြားတာနာတာစသဖြင့်တွေးထိတာသိဝိသနာကြံနေတာအဲဒီ 6မျိုးလုံးဝိညာဉ်တွေဖြစ်လာတယ်အဲဒီမှာလည်းနာမ်သာနာဖလာကုဒနာတွေတွဲရပါနေတာပဲအဲဒါကုသိုလ်ကံကြောင့်ကောင်းတဲ့အာယုန်တွေတွေ့ပြီးတော့ခံစားရသည်အကုသိုလ်ကံကြောင့်မကောင်းတဲ့အာယုန်တွေတွေ့ပြီးခံစားရသည်အဲဒါအကျိုးတရားတွေဖြစ်နေတာအဲ့ဒီအကျိုးတရားတွေကိုရှုမှတ်နေရတာပဲမြင်နိုင်ကြတဲ့ဒါတွေရှုမှတ်နေရတယ်အဲဒီသင်္ခါရကအရှိပြဝေအင်္ဂါ၅ပါးပစ္စုပန်တရားအကျိုးများကိုပစ္စုပန်တရားအကျိုးဆိုတာဒါတွေ ပြစ္ဆုတ်ပန်တရားကျိုးများထင်ရှားမိမိရှိသည့်ဒုမဝေဒနာကြောင့်ဒီရှုနေလို့ရှိရင်အခုသွေးတယ်မိမိရသေချာပြီးအောင်လို့ရှုနေတာရှုပါသားလည်းသိမကြည့်သေးဘူးသမာဓိအားကောင်းလာတော့အဲဒီမှာသိလာတာညာထက်တဲ့ပုဂ္ဂိုလ်တွေများပြတ်တတ်တာရှင်းရှင်းလင်းလင်းသိရတယ်ညာနှုံတဲ့ပုဂ္ဂိုလ်တွေတော့တော်ရုံသိတာပါဒါပေမဲ့လို့မဆုံးနေပဲနဲ့ ဆွဲကောင်းကောင်းနဲ့ရှုမှန်နေညာလုံးတဲ့ပုဂ္ဂိုလ်တွေညာတော့သူတဖြည်းဖြည်းတက်သွားတာပါပဲဒီဘာသာညာပြည့်စုံပြီးတော့သွားနိုင်တာပါပဲသင်ကြားမိမိရှုသည့်သူမှာဝေဒနာကြောင့်တဏှာဝုန်းနေတာဝေဒနာကြောင့်ဝေဒနာပြည့်စရာတဏှာဆိုတဲ့ဒေသနာစင်ရဝေဒနာကြောင့်တဏှာဖြစ်ဖြစ်စင်နဲ့ဒါပေမဲ့လည်းမဖြစ်ဘူးတဲ့မဖြစ်ဘဲနဲ့ငြိမ့်နေအဲ့ဒါကိုညိတာနာဝရကံသမတတုံမှာဟောထားတယ်ဟိုမှာတော့ရှည်ကြီးပါပဲ ယင်မှုစစွာချစ်ပွဲမှာမှန်စွာရှုသိလင်းပြိယဝတ္တရုပ်ပြိယယုတ်တာတရုပ်ပြိယရူပံတတရူပံပြိယရူပံရူပကရုပ်ဆိုရင်လည်းဒီမှာတော့20ယုတ်28ပါးပြောတာမဟုတ်ဒီမှာတော့အိဋ္ဌာယုံတွေကိုပြောတာပဲပြိယယုတ်စာဤသက်တရားဝယ်ကိုပြောတယ်ချစ်ဖွယ်သဘောတရားတွေဒီဝဏ္ဏတော့အကုန်လုံးပါလားပါတယုတ်ဆိုတာလည်းပါရဝယ်သဘောတရားတွေ အဲ့ဒါอืมမြင်မှုစစွာချစ်ဖွယ်မှားတယ်ချစ်ဖွယ်ပါရဝယ်ပေါ့လေငငါဝမထဲတော့လို့ပါရဝယ်တော့ပြောမှာကိုချစ်ဖွယ်ပါရဝယ်အတူတူပါပဲချစ်ဖွယ်နဲ့ပါရဝယ်ပါရဝယ်နဲ့ချစ်ဖွယ်အတူတူပဲအဲ့ဒါဒီဘာတွေတုံးဆိုမြင်မှုစစွာမြင်မှုကစပဲမြင်မှုပြီးတော့ဘာတွေတုံးဆိုကြားမှုပြီးပါတော့နာမှုနာမှုပြီးတော့ရတာသာပြီးမှုပြီးတော့တွေ့ထိမှုပြီးတော့စိတ်ကူးစမ်းကြပြီးမှု အလုံး6ခုရှိတာပေါ့ဓဝါ6ပါးဓဝါ6ပါးကပေါ်လာတဲ့မြင်မှုကြားမှုစသည်ဣဋ္ဌာယုံတွေကောင်းတာတွေရှိရဲ့ဖြစ်ပေါ်ရဲ့အဲ့ဒါတွေကိုမှန်စွာရှုပြရမယ်ဒါတွေကိုမှန်စွာတော့ဘာတော့ဆိုတော့အနိစ္စဒုက္ခအနတ္တပါလို့ရင်းကတော့အဲ့ဒီတော့မှဟောရတာကတော့ရောဂနဲ့ဗယနဲ့ခုထပ်ပြီးတော့ပါလာတယ်အနိစ္စဒုက္ခအနတ္တရောဂ ဘေးမြင်အားဖြင့်ရှုမြင်ရမယ်ကြောက်စရာနေရာနဲ့ရှုမြင်ရမယ်အဲဒီတော့မရှုမြင်နိုင်တဲ့ပုဂ္ဂိုလ်တွေရှိကသမဏပြမနာတွေလည်းရှိခဲ့တယ်တဲ့သမဏပြမနာယဟန်သူမြတ်ဝန်ခံနေတဲ့ပုဂ္ဂိုလ်တွေရှိခဲ့တယ်အဲဒီပုဂ္ဂိုလ်တွေကအဲဒီပိယဥဒါဒယုဖြစ်တဲ့မြင်မှုကြားမှုစသည်တွေကိုအနိစ္စဒုက္ခအနတ္တစသည်ဖြင့်မှန်တိုင်းမရှုနိုင်လို့သူတို့ဟာ တဏှာတွေပွားစီရတယ်မှန်တိုင်းမယူနိုင်တော့အဲ့ဒါတွေပြီးရောက်တာတိုက်ဆိုတဲ့ကသူကမြစ်သက်သားရရောဘောမြစ်သက်သားတော့တဏှာဖြစ်တာဘောတဏှာပွားတယ်တဏှာပွားသလောက်ဥပရိဆိုတဲ့ဒုက္ခတွေပွားတာပဲတဲ့တဏှာကြောင့်ပြုပြီးတော့ဘဝတွေဖြစ်တာကိုခန္ဓာတွေခန္ဓာတွေပွားတယ်အဲဥပရိဆိုတဲ့ခန္ဓာတွေပွားဒုက္ခဆင်းရဲတွေပွားတာပဲဗာဆင်းရဲတွေရောဇာတိဒုက္ခသရာဒုက္ခဟုတ်လား ဝါသည်ဖြစ်ခြင်းနဲ့ဒုဆင်းရဲပဲဥခြင်းနာခြင်းပြေခြင်းဆွေးရင်ဘူးဆွေးရင်မွေကျွေးခြင်းစိတ်နှလုံးရင်းစွာပူပန်ခြင်းအဲမွေကျွေးခြင်းကိုဆင်းရဲစိတ်ဆင်းရဲစိတ်နှလုံးပြင်းစွာပူပန်ခြင်းဆိုတဲ့အဲဒီဆင်းရဲတွေပွားတာပဲဒီဆင်းရဲတွေပွားတော့သာမဏေဝဆင်းရဲမှာအဲဒီပုဂ္ဂိုလ်တွေမလွတ်ကြဘူးတဲ့ရှေးတိတ်ကလည်းမလွတ်ကြဘူး။နောက်နာဂကာလမှာလည်း သမဏဗြဟ္မယဟန်သူများလိုဝန်ခံနေတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကမြင်နိုင်ကြတိုင်းချစ်ဖို့သာဝယ်ဖြစ်တဲ့အာယုန်တွေကိုအမှန်တိုင်းမရှိနိုင်လို့ရှိရင်အနိစ္စဒုက္ခအနတ္တယောဂဘေးနေရာရမှန်တိုင်းမရှိနိုင်လို့ရှိရင်သူတို့လည်းပဲတဏှာပွားစီမှာပဲတဏှာပွားရင်ဥပရိဆိုတဲ့ဘဝဘဝဒိခန္ဓာတွေပွားမယ်ဘဝဒိခန္ဓာပွားလို့ရှိရင်ဥဉ္ဇနာချင်းပြခြင်းစသဖြင့်ဆင်းရဲတွေ ဘုံလုံးဘွားသွားမှာပဲဆင်းရဲကလုံးမြင်းရောက်မှာမဟုတ်ဘူးတဲ့ဒီကုပိစုပ္ပါမှာလည်းသမဏဗေမနာဉာဏ်သူမြတ်ဝန်ခံတဲ့ပုဂ္ဂိုလ်တွေရှိနေသူတို့လည်းပဲအဲဒီချစ်ဖွယ်တရားဝယ်ဖြစ်တဲ့မြင်မှုကြားမှုတွေနိစ္စဒုက္ခအနတ္တစသည်အမှန်တိုင်းမသိရင်ဒီလိုပဲဉာဏ်နဲ့ကြားတဲ့တဏှာပွားနေတာအာသမဏဗေမနာယဟန်သူများတွေကိုပြောတယ်ယဟန်သူများမဟုတ်တဲ့ပုဂ္ဂိုလ်တွေတော့အထူးပြောကြမလို့ဘူးပေါ့လေသူကတော့အစားရတယ်သူတော်ကောင်းအနေနဲ့မှမဟုတ်ပဲဟောသူတို့တော့ဘယ်မှနိုင်ပြီမလို့သူတို့တော့အများလား တိယောက်သာသာရုပ်တွေဒီမင်္ဂလာလိုက်ရှားနေတာပဲချစ်ဖို့သာဘယ်လိုက်ရှားနေတာခုကာလမှာလောကကြီးလိုက်ကြည့်လိုက်ရှင်းစရာသာကြတယ်အကောင်းကြီးလိုက်ရှားနေကြတာအဲဒီပုဂ္ဂိုလ်တွေကတော့နေကြဒုက္ခနာတာပဲပြီးနေမှာတော့ရဟန်းသူမြတ်လုံခန်းနေတဲ့ပုဂ္ဂိုလ်တွေကသိရမယ်ပုဂ္ဂိုလ်တွေသိခင်တဲ့ပုဂ္ဂိုလ်တွေသိခင်တဲ့ပုဂ္ဂိုလ်တွေဖြစ်ပါလေမသိဘဲနဲ့နေလို့ရှိရင်တဲ့ဒီပုဂ္ဂိုလ်တွေက မြင်နိုင်ကြတိုင်းတဏှာပွားစီတာပဲမြင်နိုင်ကြတဲ့တဏှာပွားစီတာဟုတ်တယ်ကောင်းတဲ့အာယုန်တွေလိုက်ရှာကောင်းတဲ့အာယုန်တွေကိုကြည့်ကြားခံစားသုံးဆောင်နေလို့ရှိရင်တဏှာတွေဖြစ်တာပဲဘာယဝေဒနာဘာယဝေဒနာတွေဖြစ်အဲဒီတဏှာတွေဖြစ်ရင်တဏှာကနေပြီးတော့ဘဝတိခန္ဓာတွေဖြစ်ဥပ္ပဒိဖြစ်တယ်တဲ့ဥပ္ပဒိဖြစ်တော့ဘဝတိ ဖြစ်တဲ့ဆင်းရဲအိုအိုဆင်းရဲနာဆင်းရဲပေဆင်းရဲဆွေးဘူးဆွေးငွေကြွေးဆင်းရဲစသည်တွေအကုန်လုံးဖြစ်တော့တာပေါ့။ငါမျိုးဝဆင်းရဲမျိုးဘူးတဲ့။အဲအဲ့ဒါနဲ့ကြောင်ပြန်ပြန်ပြီးတော့ရှိကလည်းပဲအမှန်တိုင်းပြီးခဲ့တဲ့ပုဂ္ဂိုလ်တွေရှိတယ်။နောင်လည်းအမှန်တိုင်းပြီးမဲ့ပုဂ္ဂိုလ်တွေရှိတယ်။ဒါဘုရားရဟန္တာပြစ္ဆကဘုရားတွေပေါ့။ယခုပြစ္ဆုတ်ပါမှာလည်းပဲမှန်တိုင်းပြီးတဲ့ပုဂ္ဂိုလ်တွေရှိတယ်။အဲ့ဒီပုဂ္ဂိုလ်တွေကတော့ မြင်မှုအစကြည့်တဲ့ချက်ပွဲတွေမှာမှန်စွာအာမှန်စွာသိရရှုပြီးတော့သိရအနိစ္စဒုက္ခအနတ္တယောဂဘေးနေရာချင်းသိရတယ်အဲဒီလိုပြီးတော့ဘာမှုတနာမဖြစ်တော့ဘူးဟောတနာကျင်းလို့ရှိရင်ပြင်ဥပရိဘဝတိခန္ဓာတွေငြိမ်းရဲ့ဘဝတိခန္ဓာငြိမ်းဆင်းခါတွေငြိမ်းတာပဲဘဝတိမှာမဖြစ်တော့ပဲဝိညာဉ်နာချင်းစိုက်တဲ့ဆင်းတွေပဲရှိတော့မယ်ဆင်းတွေအကုန်လုံးငြိမ်းနေအဲဒါကိုဝိညာဉ်တွေမှာအတူချုံးပြီးတော့ ဒီရနာရကတာမသမသာအချင်းကျိုးလို့ပြထားတယ်နှစ်ပုတ်သေးဝိနာကောင်းတယ်လားဝေဒနာကြောင့်တဏှာမဖြစ်ဘူးဆိုတာနာအဓိပ္ပာယ်နာပေါ်လွင်တယ်သူကဝိညာဉ်နာကလည်းဖသဝေဒနာဆိုတဲ့တရားတွေအဲတရားတွေတွေကဝေဒနာဆိုတဲ့တရားဖြစ်တိုင်းဖြစ်တိုင်းတွေကရှုပြီးတော့နေကြဒုက္ခနာတာအမှန်တိုင်းသိနေလို့ရှိရင်တဏှာမဖြစ်ဘူးတဏှာမဖြစ်ရင်ဥပရိ ဆိုတဲ့ခန္ဓာတွေလည်းမဖြစ်တော့ဘူးဥပ္ပရိခန္ဓာတွေဖြစ်ဆင်းရဲတယ်အကုန်လုံးဖြစ်တယ်ငြိမ်းနေအဲဒီလိုကျဲကျဲကြီးခေါ်တာပါလေအဲဒါလေးဆောင်းမှုကလေးဆိုကြအောင်လေမြင်မှုစစွာမြင်မှုစစွာဖြစ်ဖွယ်မှာဖြစ်ဖွယ်မှာမှန်စွာရှုသိလင်မှန်စွာရှုသိလင်ဆိုမြင်မှုစစွာဖြစ်ဖွယ်မှာမှန်စွာရှုသိလင်မြင် ကင်းသည်ဥပတိငြိဤဒုက္ခဆင်ဒုက္ခဆင် ကြရင်ရှုနေရတာလေဥစ္စာပဲမြင်မှုစတာချစ်ဖို့ပြရတာဓာတ်ရုပ်တွေအမှန်တိုင်းပြောင်းလို့ရှုနေစတာရှုရတာတော့မပြီးသေးဘူးသမာဓိဉာဏ်မြင်လာတော့ပြီးရဲ့ရှုတိုင်းရှုတိုင်းကအာယုံမပြုတ်တဲ့ရုပ်တရားကတမျိုးအာယုံပြုတ်ပြီးသိရတဲ့နံတရားတွေဒါလည်းခုရှိတာပဲရုပ်နဲ့နံဆိုတာအာယုံပြုတာအာယုံသိတာအာယုံခံစားရတာကနံတရားအာယုံမပြုတာမသိတာမခံစားရတာကသူက အဲမှားသွားပြီအာယုံအာယုံပြုတာအာယုံသိတာအာယုံခံစားရတာကနန္တရားအာယုံမပြုတာအာယုံမသိတာမခံစားရတာကသူကယုတ်တရားကိုအဲယုံနာနာနှစ်ခုပဲအဲယုံနာနာနှစ်ခုပိုင်းခြားပြီးတော့သိတယ်ယုံနာနာနှစ်ခုမှအကြောင်းကျိုးလေးတွေဆက်ဖြစ်နေတာလည်းသိတယ်ဖြစ်တိုင်းနေတိုင်းလည်းရှိနေတော့ဒုက္ခိတာနဲ့သူဖြစ်ပြီးတော့ ပျောက်သွားလိုက်ဖြည့်ပြီးတော့ပျောက်သွားဖြည့်ပြည့်လည်းပြီးတာပေါ့ဟောပြောမနေရဘူးဒီတိုင်းဒီတိုင်းသာလိုက်ယူဖြည့်ပြီးပြောဖြည့်ပြီးပြောပြီးတာပဲကောင်းငင်မှာလျှောက်ုံလေးလက်တုံးကြည့်လိုက်ရင်ဟောလာတာလည်းပြီးပျောက်သွားတာလည်းပြီးတာအဲဒီလိုပဲကိုယ်ထဲမှာဖြစ်နေတဲ့ယုံနာတရားတွေကသူ့ခိုက်တာနဲ့သူအတိတ်တွေဖြစ်ဖြစ်ပြီးရင်လည်းပျောက်သွားတာလည်းပြီးမှမရှိဘူးအဲဒါတွေကိုစောင်းပြီးတော့ရှုနေတော့ပြီးတာပေါ့အခုယောဂီပုဂ္ဂိုလ်တွေဒါပြီးအောင်ရှုရတာပဲစိစပ်ရှုရတယ် အဲဖြစ်ပြီးကြောက်တော့ကပြီးတော့မမြဲဘူးအနေဆမမြဲတဲ့တရားပဲဆိုတာအထူးဟောပြောနေဖို့မလိုပါဘူးသူကသူကိုယ်တိုင်တွေ့ပြီးတော့ပြီးတာရှင်းဖို့ပြမှုကပြရှိနေတာဖြစ်ပြနေတဲ့တရားပဲကောင်းနေပါလေဆင်းရဲတွေပေါ့ချမ်းသာရတော့ပဲဆွနိုင်မလဲကောင်းတဲ့တရားမဆွနိုင်ဘူးခံခက်တာတော့မဟုတ်ဘူးအာခံခက်တဲ့ဆင်းရဲခံခက်မှဆင်းရဲလို့သူကထင်တာမဟုတ်ဘူးခံခက်တာတော့မဟုတ်တာဖြစ်ပြီးပြောင်းနေတော့မကောင်းလို့ဆင်းရဲလို့ခေါ်တာနှစ်သက်ပြတာဝအာကိုဝမရှိဘူး ဆင်းရဲလည်းပြီးတော့ဒါပဲဆင်းရဲလည်းပြီးတော့ဆင်းရဲယောဂနဲ့တူတယ်ယောဂဆိုကြီးလိုပဲဒီလိုလည်းပြီးတာပါပဲဒီကြောက်စရာကောင်းတဲ့တရားပဲဒီလိုလည်းပြီးတော့တာပါပဲပြီးတော့ဒုက္ခပြီးတာနဲ့ယောဂယောဂဆိုလို့ပြီးတာကြောက်စရာပြီးလို့ပြီးတာဒီတန်းပါဝင်သွားပါတယ်ဒါကြောင့်အနိစ္စဒုက္ခအနတ္တဒီသုံးပါလူရင်းပါပဲအဲ့လိုပြီးတော့အနတ္တပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဘဝဖြစ်ခြင်းလည်းမဖြစ်ဘူးမဖြစ်ခြင်းလည်းဖြစ်တာပဲမပြည့်ခြင်းလည်းပြည့်သွားတာပဲ ကိုယ်လူတိုင်းဘာမှဖြစ်တာအနတ္တတရားပဲပုဂ္ဂိုလ်တွေကဖြစ်လို့သာအဲငါကိုယ်လို့ငါလို့ဒီလိုသာပြောရဆိုရတယ်ဒီလိုစဉ်းစားတော့ကိုယ်လူတိုင်းမဖြစ်တော့အစိုးမရတဲ့တရားတွေအနတ္တတရားတွေပဲသူစင်းပြင်းမှလို့ပါပဲအဲမိစ္ဆာဓမ္မအနတ္တတွေမှန်နေပြီတာပေါ့အဲဒီယောဂီပုဂ္ဂိုလ်တွေမကောင်းတဲ့ခါကျတော့အဲ့ဒီတိုင်းပြီးတာပဲအင်းတရားမစိုးပေါ်လာရင် ကြောက်သွားပြီပေါ်လာရင်ကြောက်သွားပြီမှတ်ပြီးစရာအာရုံနဲ့ပေါ်ပြီးကြောက်သွားလို့မှတ်ပြီးတော့စိတ်ကလည်းပြီးပြီးကြောက်နေတာပဲဟာမှဒီတန်းကမရှိဘူးဒီမြက်ကပေါ်လာတဲ့အာရုံနဲ့လည်းဖြစ်ပြီးကြောက်နေသရုပ်ကအနတ္တပဲကိုယ်ထဲကနေပြီးတော့ပြီးနေတဲ့စိတ်ကလည်းပြီးပြီးကြောက်အဲအိဋ္ဌပဲအိဋ္ဌဖြစ်ရင်ဒုက္ခဒုက္ခဖြစ်ရင်အနတ္တပဲအဲပါလေးကိုမှန်စွာသိလို့ရှိရင်မှန်စွာသိအောင်ရှုနေရတယ်မှန်စွာသိရင်ရှုမိတယ်ရှုမိတယ် အဲဒီမြင်မြင်ကြတွေ့ရတဲ့ပြိယသာဒနဲ့စပြီးတော့တဏှာမဖြစ်နိုင်ဘူးတဏှာငြိမ့်တယ်ဒါအာရမဏုပြငြိမ့်တယ်တဏှာငြိမ့်တော့တဏှာအဆက်ဖြစ်ဖြစ်မဲ့ဥပရိဘဝတွေလည်းငြိမ့်တယ်အဲဇာတိဇာမရဏစသည်ဒုက္ခတွေလည်းငြိမ့်ပါတယ်ဒါကရှုမိတဲ့အာရုံတိုင်းမှာငြိမ့်မှုအဲဒီဝိပဿနာဉာဏ်ချင်းသာလို့အရိယာမဲ့ရောက်သွားတဲ့အခါကျတော့အဲဒီကြတော့ နာတွေကလုံးလုံးမဖြစ်နိုင်ပဲနဲ့ငြိမ့်နေသောတာပန်ဆိုလို့ရှိရင်အပယ်လေးပါးကြားတော့တဲ့တဏှာဉာဏ်နဲ့တဏှာဖြစ်နိုင်တော့ငြိမ့်သွားတယ်။အာယုံကန့်ကန့်ရှိဘူးသူကတော့ဝိပဿနာရှုတာကတော့ရှုမိတာအာယုံမှာသာငြိမ့်တာမရှုမိတာအာယုံငြိမ့်။အဲဒီရိယာမက်ကတော့တဏှာငြိမ့်တယ်ဆိုတာအကုန်ငြိမ့်တာလို့အဲသောတာပတိမဲ့ဆိုပယ်လေးပါးကြားတော့တဲ့တဏှာငြိမ့်တယ်ခန္ဓာဘဝတဲ့ပုံလုံးပြီးဖြစ်စေနိုင်တဲ့တဏှာငြိမ့်တယ် ရာဂာမိနဲ့ဆိုရင်ဘဝတဲ့ကိုလုံးဖြစ်စင်နေတဲ့ဒနာငြိမ်းတယ်နာဂာမိနဲ့ဆိုရင်ကာမဘဝဖြစ်စင်နေတဲ့ကာမဒနာငြိမ်းတယ်ရာဇမဲ့ကြတော့အကုန်လုံးဒနာတွေငြိမ်းတယ်မာရဏမှမဖြစ်တော့အကုန်လုံးငြိမ်းအားကြောင့်ဒနာကင်းပြီးဥပ္ပရိငြိမ်းပြီးဒုက္ခဆင်းအခုယောဂီပုဂ္ဂိုလ်တွေကမြင်နိုင်ကြတိုင်းလိုက်ပြီးတော့ရှုနေရတာဖြစ်ပေါ်သာယာဝဖြစ်တဲ့သဘောတရားတွေဝိညာဏသရဖသဝေဒနာဆိုတဲ့အကျိုးတရားတွေအဲနောက်ဆုံးဖြစ်တဲ့ဝေဒနာဗရဏပေါ်တယ် အဲဒီဝေဒနာနဲ့ဒီတဏှာမဖြစ်အောင်လို့ဝေဒနာဖြစ်စရာတဏှာဖြစ်ဖြစ်စဉ်ဝေဒနာကြောင့်တဏှာဖြစ်ဖြစ်ဖြစ်ဖြစ်စဉ်ဝိပဿနာရှိတဲ့ပုဂ္ဂိုလ်ကဝေဒနာကြောင့်တဏှာမဖြစ်ဘူးငြိမ့်တယ်။ညာနာပုဂ္ဂိုလ်တွေမှာဝေဒနာတော့ရှိတယ်တဏှာမရှိတဏှာမရှိတော့ဘူး။ဘုရားရဟနာပုဂ္ဂိုလ်တွေဝေဒနာတော့ရှိနေတာပဲ။မြင်လည်းမြင်ရနေပြီးတော့အကောင်းဆုံးဝေဒနာရှိတာပဲ။မြင်ရတဲ့အာယုံ အာရုံကောင်းရင်ကောင်းလိုက်အောင်ဆိုရင်ဆိုလိုက်ဝေဒနာဖြစ်တာဒီမှာဒေသနာရဥပ္ပခဝေဒနာဆိုရင်မှလည်းအာရုံကောင်းမြင်ရတာနဲ့အောင်ဆုံးမြင်ရတာမတူဘူးဒါတော့ထူးခြားမြင်ရမှာလည်းကြားရမှာပိုထူးလာတယ်ကြားရမှာအတန်ကောင်းလေးကြားရတာနဲ့အတန်ဆိုးကြားရတာနဲ့ကြွားကြီးပဲမိမိနဲ့ဘာသာရာအတန်လေးနားလည်းကြားရတယ်ခမ်းရတယ်ဘာမှကိစ္စမရှိဘူးဒုံတိုင်းနဲ့ ပြင်းပြင်းထန်ထန်အတန်ကြီးတွေကြားရနားထဲမှာဆိုထားတယ်တော့မခံတာတော့ဥပိ္ပခါတော့ဥပိ္ပခါပဲဆိုဥပိ္ပခါပဲလေဒါမကောင်းအနံ့ကြရင်ပူသိတယ်အနံ့ကြတော့ဝိဝကြင်ကြင်ဆန်ရှင်းတဲ့အနံ့လေးကြတော့ဒီစားဟန်ကြတာပဲနားလို့ရှိလို့ဟန်ကြပုဒ်တဲ့နာညီတဲ့နာနဲ့နှာခေါင်းတော့ဝင်လာခံသိကြတာဥပိ္ပခါတော့ဥပိ္ပခါဥပိ္ပခါလည်းဒီစားအာဟုလိုရေကျိုးတွေခေါ်တယ်မခံပါဘူး စားလဲရတာကြလဲပြီးတာပါပဲကောင်းတဲ့ရတာလေးကျတော့မမီရှင်းရှင်းနဲ့อืมရတာကောင်းနေတယ်ခါကားမှုဝေဒနာကောင်းနေတယ်ပေါ်နေတယ်ဆိုးရရတာတဲ့ခါတို့အစတို့ဘုံမကြိုက်တဲ့ရတာတွေမြည်တဲ့ခါကလားဟောဒီအမြင်အောင်ကိုမနာကိုခံခဲ့တာတော့အစိတ်စားမိလို့ရှိရင်ပြေးအောင်ပြေးတယ်ဆိုစိတ်ကူးစဉ်းစားကြံစီရမှလည်းကောင်းတဲ့အာရုံတွေစိတ်ဆုံးစိတ်ကူးစဉ်းစားကြံစီမိရခါတွေဝမ်းမြောက်ဝမ်းသာနဲ့ပြောစရာပဲ စိတ်ညစ်စရာအောင်သွားစဉ်းစားပြီးတော့လည်းချမ်းသာဘူးမဖြစ်ရအဲ့ဒါကြီးကဘုရားရဟန္တာမှာလည်းပဲအကောင်းဆုံးဝေဒနာတွေရှိတာပါပဲဒါပေမဲ့လို့ကိလေသာနဲ့တွဲပြီးဖြစ်တဲ့ဝေဒနာတော့မဟုတ်ဘူးကိလေသာနဲ့အဆိုးဆိုရင်လည်းဒေါဒေါမနတာဒေါသနဲ့တွဲပြီးဖြစ်တဲ့ဒေါမနတာဝေဒနာမျိုးတော့မဟုတ်ဘူးသူကဥပိ္ပခာပဲဥပိ္ပခာလည်းအကုသကံအကျိုးဆိုတော့သူကအဆိုးလို့ဆိုတာ အဲဒါဓမ္မကနေဝေဒနာတော့ဆက်မပြေဘူးဒီလိုမှဖြစ်တဲ့ပုဂ္ဂိုလ်တွေတော့နာတာမှလည်းဓမ္မဝေဒနာဆက်ပြီးတော့ဓမ္မဖြစ်အကောင်းဆုံးခံစားမိရတဲ့ဓမ္မဆက်ပြီးတော့ဖြစ်တယ်သရဂါမှာလည်းဖြစ်တာပဲသောတာပန်မှာလည်းဖြစ်ပုထုဇဉ်တော့ဘုံလုံးဖြစ်နေတာပါလေအဲဒီလိုဝေဒနာကနေဒီတဏှာဖြစ်အောင်ရှိရတယ်ဆိုတာကိုနိဒာနဘာသာပန်ယသမသသုတ် အဲဒါရှင်းမှလည်းကြည့်ရတာအဲ့ဒါလေးဆောင်းပုံလေးနှစ်ပုဒ်ကြီးကဘုန်းကြီးစီတာဒီနှစ်ပုဒ်နဲ့လုံလောက်ပါရဲ့နိဒာနာဝရကံယုဒုက္ခဒုစပြီးကြတော့အဲဒုက္ခဖြစ်ပေါ်ခြင်းနဲ့ဒုက္ခချုပ်ခြင်းကိုပြရတာအဲဒုက္ခဖြစ်ပေါ်လာပါလို့ဆိုလို့ရှိရင် သကုံသာပရိစ္ဆာရူပိသာဥပ္ပဒိစက္ခဝိညာဏံဒိဏံသင်္ကတိဖာသောဖာသာပစ္စယဝေဒနာဝေဒနာပစ္စယတဏှာစသည်ဖြင့်တဏှာနေပြီးဥပါဒာနဲ့ဘဝတွေတွားရောက်တယ်ကွာဒီစမောကအဲမျက်စိကဆင်းအောင်ပြီးတော့မြင်သိမှုဖြစ်တဲ့မျက်စိရှိတော့ဆင်းကလည်းရှိတော့မြင်သွားတယ်မြင်သွားလို့ရှိရင်အာရုံနဲ့စိတ်နဲ့တွေ့တဲ့ဖာသာဖြစ်သွားတယ် အာသာဖြစ်သွားလို့ရှိရင်အဲဒီခံစားမှုဝေဒနာဖြစ်တယ်အဲမြင်ရတဲ့အစင်းအာရုံကောင်းလို့ရှိရင်ကောင်းသောဖကမြည်ပြုပြီးတော့ကောင်းသောဝေဒနာဖြစ်မြင်ရတဲ့အစင်းကမကောင်းလို့ရှိရင်မကောင်းသောဖကမြည်ပြုမကောင်းသောဝေဒနာဒုက္ခဝေဒနာအဲဒုက္ခဝေဒနာဖြစ်တယ်အာသာဖြစ်စရာဝေဒနာဥပိ္ပခဝေဒနာဆိုရင်လည်းမကောင်းတဲ့ဝေဒနာပဲနေမှာအဲဒီဝေဒနာဖြစ်စရာတဏှာ ကောင်းရင်လည်းပဲအဲ့ဒါလေးပါတတ်နာဆက်ဖြစ်ပြီးမကောင်းရင်လည်းပဲကောင်းတာလေးညှို့ရင်တောင်းတာတတ်နာဆက်ဖြစ်သွားတယ်။အမြာကလည်းဖြစ်တာကြာကနာရကသာတိယကဒုတိယကစေကုစကြံတရားတော့အား၆ပါးတော့ဝေဒနာကြောင့်တဏှာဖြစ်ပြီတဲ့တဏှာနေဥပါဒံဥပါဒံနေဘဝဘဝကနေပြီးဇာတိဇရာမရဏဘောကပြိယဒုက္ခဓမ္မပြပါကတိုင်းအောင်ဆင်းရဲဆင်းရဲတတ်တဲ့ဆင်းရဲအစုဖြစ်သွားပြီလို့ဟောတာအဲဒါက ဒုက္ခဖြစ်ဖို့ဒုက္ခချုပ်ငြိမ်းမှုကြတယ်ဒီတိုင်းမှာပဲသက္ကုံဇာပတိဇာရုပိဇာဥပတိသက္ကုဝိညာဏဒီနေ့မင်းဒီဖပါပပတိဇာဝေဒနာဝေဒနာပစ္စယတဏှာဒီကြောင်ဟောလာတယ်မျက်စိနဲ့အစင်းကိုမြင်ပြီးပြီးတော့မြင်ပြီးတယ်မြင်ပြီးတော့မြင်ရတဲ့အာရုံနဲ့စိတ်နဲ့တွေ့သွားတဲ့ဖပါဖြစ်တဲ့ဖပါကြောင့်ဝေဒနာဖြစ်တဲ့ဝေဒနာကြောင့်တဏှာဖြစ်တဲ့ဆိုတာတော့တကယ်ဖြစ်တာပြောတာမဟုတ်ဖြူးဖြစ်စဉ်ဖြစ်တတ်တယ် အဲဒီတော့ဖြစ်တတ်တဲ့တဏှာလေးချုပ်အောင်လုပ်အောင်ပါတတရေဝတဏှာယအတေသာဝိရာဂနိရောဓဥပါဒနာနိရောဓတတရေဝတဏှာယထိုတဏှာဤပင်လင်အတေသာဝိရာဂနိရောဓအကျဉ်းမဲ့ပြည့်ပြည့်ချင်းချုပ်ခြင်းကြောင့်ဥပါဒနာနိရောဓဥပါဒနာချုပ်ခြင်းနိဟောတိတိဥပါဒနာနိရောဓဥပါဒနာချုပ်ခြင်းကြောင့်ဘဝနိရောဓကာမဘဝချုပ်ခြင်းနိဟောတိတိဘဝနိရောဓကာမဘဝချုပ်ခြင်းကြောင့်ဇာတိနိရောဓဘဝဖြစ်မှုချုပ်ခြင်းနိဟောတိတိ သာတိမြေရာဘဝတိဖြစ်မှုဇာတိချုပ်ခြင်းကြောင့်သရမရဏံပူခြင်းဒေခြင်းဒီနိရောဓတိချုပ်၏ဘောဂပရိယဒုက္ခဒနာဒုပါဒဆွေရင်ဥဆွေခြင်းငိုကြွေးခြင်းကိုဆင်းရဲစိတ်ဆင်းရဲစိတ်ပြင်းစွာပူပန်ခြင်းတို့ဒီနိရောဓတိချုပ်ကုန်၏ဧဝံဣဇဂရိယနိဒေဝလကသက်သက်ဆင်းရဲသက်သက်များပြီးတော့ဣဒ္ဓကဒုက္ခခန္ဓာသာ ဤဆင်းရဲစိတ်နေတော့ကရောတော်ချုပ်ချင်းမီဟောဒီဖြစ်၏မြင်လာနေပြီးတော့ဆင်းရဲချုပ်ပုံမှာညဇာရဟောဒုက္ခနိရောဓဆိုတာပဲအခုယောဂီပုဂ္ဂိုလ်တွေမျက်စိရှိတော့မြင်ကြလဲဆင်းရှိတော့မြင်တော့မြင်သွားတဲ့အခါကလည်းမြင်မြင်လာမှရတာပဲအဲမြင်သွားတယ်မြင်မြင်တော့ မြင်ရတဲ့အာနဲ့စိတ်နဲ့တွေ့တဲ့ဖတ်တာလည်းဖြစ်တာပဲအဲကောင်းတာတွေ့လို့ရှိရင်ကောင်းတဲ့ဝေဒနာခံစားမှုဖြစ်တယ်မကောင်းတာတွေ့မကောင်းတဲ့ဝေဒနာခံစားမှုဖြစ်တယ်အဲ့ဒီတရားကလည်းခြေဖြစ်စေမယ်ဒါကကုသဇင်သာမဟုတ်ဘူးယန္တာပုဂ္ဂိုလ်တွေလည်းဒီမြင်ပြီးလို့ဖြစ်နေတာယန္တာပုဂ္ဂိုလ်တွေကဝေဒနာပြီးတော့တဏှာမရှိဘူးအဲကုသဇင်သိက္ခာပုဂ္ဂိုလ်တွေလည်းမြင်မြင်လိုက်မှဖြစ်ပေါ်တဲ့တရားတွေဝေဒနာ ဝေဒနာတရားဖြစ်ပေါ်တဲ့တရားတွေရှုနေလို့ရှိရင်အဲဒီကနေဒီတဏှာမဖြစ်ဘူးဒါသာရောတဏှာရသူတဏှာဤတာလည်းအတိတ်ကဝိရနေရောတာအကျွင်းမဲ့ပြည့်ပြည့်ချင်းချုပ်ချင်းညောင်းအဲအကျွင်းမဲ့ပြည့်ပြည့်ချုပ်သွားတယ်တအာယုံတအာယုံမှာတခါရှိရင်တခါငြိမ့်မယ်မြင်နိုင်ကြားတဲ့နာမည်စားပြီးတဲ့တွေ့ကြည့်တဲ့စိတ်ကူးစဉ်းစားကြံနေတဲ့ပေါ်ရမြတွေကိုရှု ရှင်းရှင်းနဲ့သမာဓိညာအားကောင်းလာတဲ့အခါကျတော့မြင်ပြီးပြောက်ကြားပြီးပြောက်နားပြီးပြောက်စားပြီးပြောက်တွေ့ပြီးပြောက်စိတ်ကူးစဉ်းစားကြံပြီးပြောက်အဲဖောင်းနေပြီးနေမှလို့ရှိရင်လည်းဖောင်းပြီးပြောက်ပြီးပြီးပြောက်စားပြီးပြင်ပေါ့ဖောင်းလာမှလည်းဒီနဲ့သူထိုက်တာနဲ့ပြီးပြီးပြောက်မှတ်ပြီးတာလေးတွေကမှတ်ပြီးပြီးပြောက်ဒါမှမြဲတင်တာမရှိဘူးချက်ချင်းချက်ချင်းပြောက်လို့သာကြီးတွေ့ရတယ်အဲဒီတော့အနေစာမမြဲဘူးဆိုတာသိရတယ်ဒုက္ခဆင်းရဲဆိုတာသိရတယ်အနတ္တ အတ္တမှုတဲ့သဘောတရားပဲဆိုတာသိရတယ်အဲ့ဒီလိုကြည့်တော့အဲ့ဒီအာရုံနဲ့စပြီးတော့နိစ္စတာမှုတောင်းတမှုတဏှာမဖြစ်တော့ဘူးတဏှာမဖြစ်တော့တဏှာဆက်ပြီးမဲ့ဥပါဒါလည်းမဖြစ်တော့ဘူးဇောလာမှုဇောလာမှုကဆက်ပြီးမဲ့ကာမဘဝဆိုတဲ့ကုသိုလ်အကုသိုလ်ကံလည်းမဖြစ်တော့ဘူးကံကမရှိတော့ကံကအကျိုးပဲပြနေတော့မလဲကံကအကျိုးပြင်းမဲ့ဘဝတွေဖြစ်တဲ့ဇာတိလည်းမရှိဘူး ဇာတိရှိမှဆိုတာမရဏရှိမှဘူးဆိုတာမရဏလည်းမရှိတော့ဘူးဘောဂပရိဒီဝဒုက္ခဒုမနကဥပါယတာလည်းမရှိတော့ဘူးလေအဲဒီလိုချုပ်ငြိမ်းနေတဲ့ဒါတစ်ခါမှတ်ရင်တာယုံတာယုံမှာတဘောတဘောလို့ဆိုကြပါလေတဘောတဘောငြိမ်းငြိမ်းပါလေမှတ်တိုင်းမှတ်တိုင်းငြိမ်းတာလေမမှတ်ရင်ငြိမ်းအဲအဲဒီလိုငြိမ်းအောင်လို့ပြရှုနေရတယ်ဒီပဒနာရှုစဲမှာတော့မလောက်မရှုမိတဲ့အရင်တော့မငြိမ်းဘူးအရင်ကမရှုခဲ့ပဲနဲ့ဒီတိုင်းမျိုးနဲ့ထားခဲ့တဲ့ ဝေဒနာတွေရှိတာပေါ့ရင်ကကောင်းတာခံစားရမကောင်းတာခံစားရရှိအဲ့ဒါအကြောင်းပြုပြီးတော့တဏှာတွေကတော့ပြင်ဦးမှာနောင်လည်းမရှိဘဲနေလို့ရှိရင်အဲ့ဒီဝေဒနာအကြောင်းပြုပြီးတော့တဏှာတွေပြင်ဦးမှာဒီကုရှုမှနေရင်လည်းပဲမမှတ်မိတာလေးတွေရှိသေးတယ်အဲမြညာကြရလွတ်သွားတယ်မမှတ်မိတာတွေရှိတယ်အဲ့ဒါအကြောင်းပြုပြီးတော့တဏှာတွေကတော့ပြင်ဦးမှာတဏှာချင်းရင်လည်းတဏှာဆက်ပြီးဥပါဒာနဲ့ဘဝတွေဆက်ဖြစ်သွားဆင်းရဲတွေမငြိမ်းဘူး ရှုမိတဲ့အာယုံမှာသာငြိမ့်သည်ဒါကဝိပဿနာဖြင့်ငြိမ့်မှုဝိပဿနာဉာဏ်ရှင်းတာတော့ပြည့်စုံတဲ့ခါကာလကျတော့အရိယာမေဖို့ရောက်တော့အကုန်လုံးတဏှာငြိမ့်ပါလေခုနကပြောတဲ့သောတာပန်ဆိုပဲလေးပါကြာစင်နိုင်တဲ့တဏှာခုနဘဝတဲ့ဘုလုံးဖြစ်စင်နေတဲ့တဏှာငြိမ့်ပြီသရကဆိုနှစ်ဘဝတဲ့ဘုလုံးဖြစ်စင်နေတဲ့တဏှာငြိမ့်ပြီအနာကဆိုရင်ကာမဘဝဖြစ်စင်နေတဲ့ကာမတဏှာငြိမ့်ပြီယဟနာဆိုတော့ယူပါဒနာအယူပါဒနာတွေရောတဏှာတွေအကုန်လုံးငြိမ့်သွားပြီ အဲတဏှာကြီးလို့ရှိရင်တဏှာကဆက်ပြင်းတဲ့ဥပါဒါနဲ့ဘဝလိုလည်းမရှိတော့ဘဝကဇာတိဇာမရဏဒုက္ခပြေးတွေပါလေအကုန်လုံးငြိမ်းတယ်တဲ့အဲဒါဒုက္ခငြိမ်းမှုပဲအဲဒီလိုတဏှာဝိပဿနာဖြင့်ရှုတိုင်းရှုတိုင်းတဏှာကင်းအောင်လို့ငါကင်းအောင်လို့အဲရှုနိုင်လို့ရှိရင်ရှုလို့တဏှာကင်းလို့ရှိရင်အစွဲလောင်းဥပါဒံပြုတ်ပြီးတဏှာကင်းချုပ်အစွဲပြုတ် မြင်နေကြရှုမှတော့ဒိသဒုက္ခအနတ္တပြီးရင်တဏှာမဖြစ်ဘူးတဏှာဖြစ်တော့အစွဲလမ်းဥပါဒမရှိဥပါဒမရှိတော့ကာမဘဝမရှိကာမဘဝနေဆက်ဖြစ်မဲ့နာယုတ်ဇာတိဇာမရဏဇာနာယုတ်ဆင်းရဲတွေလည်းအကုန်လုံးငြိမ့်နေတော့ဒီဒါကရှုတိုင်းရှုတိုင်းငြိမ့်နေအရိယာမဲ့ရောက်လို့ရှိရင်တော့ဘုရားပြောတဲ့အတိုင်းပဲအဲဒါကတော့ရှုမိတဲ့အာရုံလည်းမဟုတ်ဘူးအကုန်လုံးငြိမ့်တာပါပဲ တဏှာတွေအကုန်လုံးငြိမ်းတဏှာကင်းချုပ်အစွဲပြုတ်နာရုပ်ဆင်းရဲငြိမ်းနေသည်ရဲ့ဆိုရမယ်တဏှာကင်းချုပ်တဏှာကင်းချုပ်အစွဲပြုတ်အစွဲပြုတ်နာရုပ်ဆင်းရဲငြိမ်းနေသည်နာရုပ်ဆင်းရဲငြိမ်းနေသည်တဏှာကင်းချုပ်တဏှာကင်းချုပ်အစွဲပြုတ်အစွဲပြုတ်နာရုပ်ဆင်းရဲငြိမ်းနေသည်နာရုပ်ဆင်းရဲငြိမ်းနေသည် လို့ရှိရင်ဒါတွေကကြားနေတာဒီသဝိုင်းထဲမှာဘေးဆိုမှသဝိုင်းထဲမှာချုပ်ပုံတွေကိုပြရတာလေချုပ်ပုံကဘေးဘေးဆိုတော့မြင်းတွေမှာအဲအဝိဇ္ဇာကြောင့်အင်္ခါရဖြစ်ပြီဆိုတာအဝိဇ္ဇာအကျိုးနဲ့ချုပ်လင်းသင်္ခါရချုပ်ပြီဒါက ဟာတမညာဖြင့်အကျိုးမဲ့ချုပ်တယ်အဲရှုလို့ရှိရင်တော့ရှုမိတာအယုံမှာဝိဇ္ဇာချုပ်တယ်မသိတာဉာဏ်ကြားတာနာနာစားတာဒုတိယတာလေးဖြစ်ပြတဲ့သဘောတွေမသိရင်ဝိဇ္ဇာပဲသိလို့ရှိရင်ဒါဝိဇ္ဇာကင်းသွားတာအဲဟာတမညာနဲ့ဝိဇ္ဇာကင်းချုပ်လို့ရှိရင်သင်္ခါရချုပ်ပြီသင်္ခါရချုပ်လို့ရှိရင်ဝိညာဉ်စသည်ချုပ်သည် ငင်္ဂလာချုပ်လို့ရှိရင်ဝိညာဏသာဖသဝေဒနာတွေကိုအဲဒါအဲဒါကတော့ဘဝရောပဲဝိညာဉ်စာရီချုပ်ပြီးဝိညာဉ်စာရီချုပ်တော့ဝိညာဉ်ရနာယသာရဏဖသဝေဒနာဝေဒနာကြောင့်တဏှာမဖြစ်တဏှာဥပါဒာလည်းမဖြစ်ဥပါဒာကဘဝလည်းမဖြစ်ဇာတိဇာမရဏအကုန်လုံးအရာတမညာနဲ့ချုပ်သွားဖို့အဲဝိပါဒနာဉာဏ်နဲ့ချုပ်ပုံပေါ်ကြဒီလိုပြရတာလေဝိညာဉ်စာရီကိုရှုပြီးလင်းနေတာပစ္စုပ္ပန် စေစုပါပြတဲ့အကျိုး၅ပါးဝိညာဉ်စပြီးလို့ရှုပြီးနေတဏှာချုပ်ပြီးဝေဒနာဖြစ်เสียတဏှာဝေဒနာကြောင့်တဏှာဆက်ပြီးတော့ဖြစ်ရမယ်ညာမဖြစ်ဘူးလို့ဝိညာဉ်စပြီးလို့ရှုပြီးလို့ရှင်တဏှာချုပ်ပြီးတဏှာချုပ်တော့ဥပါဒာနဲ့ဘဝတော့ဇာတိဇာမရဏတွေချုပ်ရောအရင်ကချုပ်တယ်ပြီးတာပါပဲအဲ့ဒါလေးလိုရင်းပါပဲလို့ဝိညာဉ်စပြီးတော့ရှုပြီးနေတာဒီစုပ်ပါဖြစ်တဲ့ဝေဒနာကို ကျူတရား၅ပါးတဲ့ဝေဒနာပါဝေဒနာကျူတရား၅ပါးလုံးပါပဲဒါဆိုဝေဒနာကိုကောင်းတာဆိုဝေဒနာကျူသိလို့ရှိရင်ဝေဒနာကဆက်ပြင်းမယ်ဒနာဥပါဒံစတယ်မဖြစ်ဘုံလုံးချုပ်သွားတယ်အဲ့ဒီအသေးပဲပေါ့ဒီဒီရနာဘဂဗာယဒုက္ခဒုက္ခတွေကပြထားတယ်ဒနာကင်းချုပ်အစွဲပြုံးနာယုဆင်းရဲနေနေသည်အကျိုးဝေဒနာစတင်ကအချုပ်ထားဟောရုံမရှိပေ

ဒုက္ခဝေဒနာအကျဉ်းစားတွေချုပ်ပေမဲ့လည်းအမှုစားတွေရှိနေတာပဲ။ဒေါမနတဝေဒနာတွေချုပ်နေပေမဲ့လို့ဒီဒေါမနတဝေဒနာတွေဒုက္ခဝေဒနာတွေလည်းရှိနေတာပဲ။ဒါကြောင့်အကျိုးဝေဒနာစတင်ကချုပ်တာဟောရုံမရှိပဲ။အကျိုးဝေဒနာစပြီးတော့ချုပ်ပုံပရိစ္ဆေသမုပ္ပါဆက်ပြပုံကိုဟောတာမရှိ။ဒါလေးလည်းမှတ်ထားဖို့ရဘူးကြပါလား။ မြရအကျိုးဝေဒနာအကျိုးဝေဒနာသဒင်္ဂါသဒင်္ဂါထုတ်တာဟောရောမရှိပေထုတ်တာဟောရောမရှိပေအကျိုးဝေဒနာအကျိုးဝေဒနာသဒင်္ဂါသဒင်္ဂါထုတ်တာဟောရောမရှိပေထုတ်တာဟောရောမရှိပေ ထားတာမရှိဒါလေးမှန်အထက်တော့မှာအဘိနာဒုက္ခသုဟောတာရှိပါတတ္တရေဝတဏှာအတ္တဝိရာနေတော့လာတော့ဝေဒနာချုပ်တယ်လို့ပြောတဏှာချုပ်ခြင်းကြောင့်ဥပါဒံချုပ်ပြီးတော့ဟောတာရှိဝိဇ္ဇာပစ္စယသင်္ခါရလိုပဲဝိဇ္ဇာနိရောဓတဏှာနိရောဓတို့ဟောတာရှိဝိဇ္ဇာအစပြီးဟောတာရှိတယ်အဲထက်ကဒုက္ခသစ္စာဒီမှာတော့တဏှာအစပြီးချုပ်ဖို့ဟောတာရှိတယ် ဝိဇာတနာစရည်သာချုပ်တာ ဟောရရှိပေသည်ဝိဇာစပြီးချုပ်ကိုဝိဇာသမုပ္ပါစေတိကုလုံးချုပ်ကိုဟောတာရှိတယ်။တနာစပြီးတော့အလယ်ပိုင်းကနေပြီးဝေဒနာကနေပြီးတနာမဖြစ်ဘဲနဲ့ဝေဒနာဝေဒနာကိုရှုပြီးတော့ဝေဒနာနိစ္စဒုက္ခအနတ္တပြီးတော့တနာမဖြစ်ဘဲနဲ့တနာစပြီးတော့ချုပ်ကိုဟောတာရှိတယ်။အဲဒီလိုနှမျိုးလည်းရှိတယ်။ ဒါကြောင့်ဝိဇာတနာစာရေကချုပ်တာဟောရိုးရှိပြီဆိုရမယ်ဝိဇာတနာဝိဇာတနာစာရေကချုပ်တာဟောရိုးရှိပြီချုပ်တာဟောရိုးရှိပြီ ထို့ကြောင့်အဲ့ဒီအကြောင်းကြောင့်ဝိဇ္ဇာကစပြီးချုပ်တာကတော့အရဟတမပြင်ချုပ်တာဒနာအစချုပ်တာကတော့ဝိပဿနာရှုပြီးတော့လည်းချုပ်နိုင်တယ်အဲဒီကြောင့်ကြောင့်ထို့ကြောင့်ဒနာချုပ်အောင်တာဒနာချုပ်အောင်ရှုရလို့လေဒနာချုပ်ရင်လည်းဝိဇ္ဇာချုပ်တာပါပဲဝိဇ္ဇာမချုပ်ဘဲနဲ့နာလည်းမချုပ်ပါဘူးမြင်နေကြတိုင်းလေရှုရင်အမှန်တိုင်းပြီးအမှန်တိုင်းပြီးအမှားပြီးတော့တာပေါ့ဝိဇ္ဇာပဲ မရှိတဲ့ပုဂ္ဂိုလ်တွေမှာမြင်နိုင်ကြတယ်မြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါနေရတယ်ဒီလိုထင်မြင်ဆွဲလာနေတာအဲ့ဒါဝိဇ္ဇာပဲမြင်နိုင်ကြတဲ့နေရှိတော့သူခိုင်းတာနဲ့သူပြည့်ပြောသားလို့မမြဲဘူးမမြဲဘူးလို့သိနေတဲ့ဆင်းရဲတွေပဲပုဂ္ဂိုလ်သတ္တဝါမှုတဲ့အနတ္တတရားတွေပဲသိနေဒါဝိဇ္ဇာဉာဏ်ပဲဝိပဿနာဝိဇ္ဇာဉာဏ်ဝိပဿနာဝိဇ္ဇာဉာဏ်ရဲ့မာနနဲ့မြင်ဝိဇ္ဇာမှားပြီးရောက်တာဘောအဲမျက်စိလဲနေတဲ့ပုဂ္ဂိုလ် မျက်စိလည်းတည်သွားတာနဲ့မျက်စိလည်းကြောက်ကြလို့ပါပဲရှင်းတော့တော့အလွဲတွေထင်းတာမျက်စိလည်းတည်သွားတဲ့ခါကျတော့မှန်ဖြစ်သွားအဲဒီလိုပဲဒါကအဲဒီတဏှာချုပ်အောင်မြင်လိုက်ကြရရင်ရှုလို့အမှန်တိုင်းပြီးတော့ဝိဇ္ဇာပြင်ဝိဇ္ဇာလည်းချုပ်တော့တာဓမ္မကဆိုတာမဟုတ်ဝိဇ္ဇာကလည်းချုပ်ပါတယ်သို့တော်လည်းဒေသနာအစဉ်ကားတော့ဝေဒနာပြည့်စရာဓမ္မရှိလို့အဲဝေဒနာကြောင့်ဓမ္မပြည့်တယ်ဆိုရင်ဓမ္မရှိလို့ ။ဒါကြောင့်တဏှာစပြီးချုပ်တဲ့နေရာနဲ့ဟောထားတယ်။မှန်စည်းကတဏှာစချုပ်တာမဟုတ်ဝိဇာစချုပ်တာပဲ။ထို့ကြောင့်တဏှာချုပ်အောင်ငါတဲ့မြင်နိုင်ကြတဲ့ပစ္စုပန်ကျိုးငါပါ။မှန်နိုင်ပြီးအောင်ယူမှန်နိုင်ပြီးတဏှာချုပ်လိုက်ပြီ။တဏှာချုပ်လို့ရှိရင်တော့တဏှာဆက်ခြင်းနဲ့ဥပါဒါကာမဘဝသာရိဇယမရဏစသည်အကုန်လုံးချိုးလိမ့်မည်ဆင်းရဲကပင်ငြိမ့်မည်ဒါကြောင့်ဆိုရမယ် ထို့ကြောင့်တနာထုတ်အောင်သာသံသာရှိပြရပေသည်ထို့ကြောင့်တနာထုတ်အောင်သာသံသာရှိပြရပေသည် ပဒနာရှုရတယ်ရှုဖို့ရှုနည်းနဲ့မနာစင်ပြေကားယောဂီတွေမှတ်သားဘူး။ဒါနဲ့ခိုင်ခိုင်လုံလုံပဲ။အဲဒါအတိတ်ကြောင်းလွာငါးပါးပြီးပြီပြစ္ဆုတ်ပါအကျိုးတော်ငါးပါးလည်းပြီးပြီ။အဲတဏှာဥပါဒံကာမဘဝဝိဇ္ဇာသင်္ခါရငါးပါးပြစ္ဆုတ်ပါအကြောင်းတော်ခေါ်သည်။ဝေဒနာပြစ္ဆရာတဏှာနာပြစ္ဆရာဥပါဒနာဥပါဒနာပြစ္ဆရာဘဝဆိုတဲ့အဲဒါ မူရင်းငါ၅ပါးတဏှာဥပါဒံဖြစ်ရင်အဝိဇ္ဇာပါရာကသင်္ခါရကာမဘဝဖြစ်သင်္ခါရပါတာပါရာကလည်းမဟုတ်ပါဝင်တဲ့သင်္ခါရအဝိဇ္ဇာသင်္ခါရ၅ပါးပေါင်း၅ပါးအဲဒါပစ္စုပန်ကြောင်းတော်အဲဒီပစ္စုပန်ကြောင်းတော်ရင်ညင်းအောင်လို့ပဲခုရှုနေရတယ်အဲဆိုရမယ်တဏှာဥပါဒံကာမဘဝဝိဇ္ဇာသင်္ခါရသင်္ခါရ၅ပါးကို သုပန်အကြောင်းတော်ခေါ်သည်အဲ့ဒါကတော့ဆိုပါနဲ့ဒါကတော့ဒီစာရထဲမှာရှိတယ်ဒါလေးတွေကြက်တယ်ကောင်းတယ်နောက်ပစ္စုပန်အကြောင်းကြောင့်အနာကအကျိုးတွေဖြစ်လာအဲ့ဒါကိုဒေသနာအစဉ်မှာဇာတိနဲ့ဇာမရဏနှစ်ခုပဲဗราဏအာရင်ဟောထားတယ်သောကပရိဒီဝါတွေကတော့ဒါကတော့ဗราဏအရင်းကမဟုတ် ဇာတိအင်္ဂါတစ်ခုသရာမရဏသရာနဲ့မရဏနှစ်ခုတွဲထားတယ်။ဦးရင်းပေရင်ဇရာတစ်ခုမရဏတစ်ခုမဟုတ်။ဇာမရဏနှစ်ခုပေါင်းတယ်အင်္ဂါတစ်ခုတည်းဟောတာ။ဇာတိသရာမရဏနှစ်ခုပဲနှစ်ခုဟောလိုက်လို့ရှိရင်ဝိညာဏသနာဖတ်တာဝေဒနာဆိုတဲ့ငါးပါးပါဝင်သွားတယ်။ဘာကြောင့်ပါဝင်လဲ။ဇာတိရှင်းဥစွာဖြစ်တယ်ဆိုတာဒီဝိညာဏသနာဖတ်တာဝေဒနာတွေရှင်းဥစွာဖြစ်တာပဲ။သူတို့ရဲ့ ဖြစ်မှုသဘောပဲ။ယာမရဏဥရတိရဲ့ဆိုတာလည်းပဲဝိညာဉ်သားစပြီးတော့ရဲ့ပူရင်းပေခြင်းပဲ။ဒါကတရားကိုရတာတော့ဇာတိရဲ့ဇာမရဏလို့ဆိုပေမဲ့ဝိညာဉ်သားလာဖတ်တာဝေဒနာတရားကိုတွေပဲ။အဲအကျိုးနာကအကျိုးတော့၅ပါးပဲတရားကိုက၅ပါးဇာတိဇာမရဏကိုဒီကနာမယူရတာဝိညာဉ်သားလာဖတ်တာဝေဒနာအတူတူပါပဲ။သစ္စုပ္ပံအကျိုးနဲ့အနာကအကျိုးဟာအတူတူပဲ။ဒီရမှာဇာတိနဲ့ဇရာမရဏဆိုတဲ့ သာတိသဘာဝဝိညာဉ်စသည်ကိုဝိညာဉ်စသည်ကိုနာကအကျိုးစွာခေါ်သည်နာကအကျိုးစွာခေါ်သည်အဲဝိညာဉ်စသည်ကိုဆိုရင်ဝိညာဉ်နာယုကာလနာဖသဝေဒနာ၅ပါးဒီစုပါး၅ပါးနဲ့ဒီလိုပါအဲ့ဒါကိုဒီကနာငါတော့ဇာတိနဲ့ဇာမရဏလို့ဟောထားတယ်။အဲဒီဇာတိဇာမရဏလို့ဟောထားတဲ့ဝိညာဉ်နာကဖသဝေဒနာအနာဂတ်ဘဝမှာဖြစ်မဲ့အကျိုးတွေ ဒါကနာဂကျိုးလွန်၅ပါးအဲဒါတွေကဆယ်ဝိုင်းထဲမှာလည်းသူကလည်းသူပြထားကြတာတွေပါပဲဆယ်ဝိုင်းထဲမှာကြည့်လိုက်ရင်လည်းရှင်းနေပါလေကွဆယ်ဝိုင်းထဲမှာ တေကြံ၅ပါးဆိုတာတေကျိုးလွန်၅ပါးသူ့ထက်ကဟာတွေပဲဝိဇ္ဇာနဲ့သင်္ခါရအရင်ကံတဏှာဥပါဒံဘဝ၅ပါးသစ္စုပ္ပန်ကျိုး၅ပါးဆိုတာသစ္စုပ္ပန်ကျိုးလွန်၅ပါးဆိုတာဒါပဲဝိညာဉ်နာကဖတ်တာဝေဒနာဓာတိယဝေဒနာကပါဝင်တာသူတို့အတွက်လည်းအထူးမရပါဘူးဒါတော့သစ္စုပ္ပန်အကြောင်း၅ပါးတဏှာဥပါဒံဘဝအရင်က၃ခုဝိဇ္ဇာသင်္ခါရက၂ခုဒါသစ္စုပ္ပန်အကြောင်း၅ပါး နောက်အနာကအကျိုးများပါကတော့ဒေသနာစင်မှာဇာတိနဲ့ဆရာမရဏဟောတာလေဒီလိုကတော့ဝိညာဉ်နဲ့လာဖသဝေဒနာ၅ပါးပဲပြစ္ဆုတ်ပါယုံ၅ပါးနဲ့အတူတူပဲအဲဒါဒီအကြောင်းပြစ္ဆုတ်ပါအကျိုးပြစ္ဆုတ်ပါကြောင့်နာကအကျိုးပေါင်းလိုက်ရင်အလုံးအချင်းရ20ရှိပါတယ်ရှင်းနံပါတ်က20ချင်းရဆိုတာဒါလေးပဲ20ချင်းရဆိုပြီးမှအတိတ်အကြောင်းလား၅ပါးပြစ္ဆုတ်ပါအကျိုးလား၅ပါး ပြစ္ဆုတ်ပံကြောင်းလား၅ပါးနာဂကျူလား၅ပါးတော့ပဲဖြစ်ပြီးအခုအခုဆိုလည်းအတိတ်နာဂပြစ္ဆုတ်ပံကြောင်းလားလေအဲဒီအကြောင်းလားလေပေါင်းလိုက်လို့ရှိရင်20ရှိတယ်ချုံးလိုက်လို့ရှိရင်30ပဲရှိပါသေးတယ်အကြောင်းနဲ့အကျိုးပဲအဲအကြောင်းအကြောင်း၅ပါးအကျိုး၅ပါးဒါပါပဲပြစ္ဆုတ်ပံဒိနာကမဖွဲပဲနဲ့အကြောင်းကျိုးဆိုရင်အကြောင်းနဲ့အကျိုးပဲ ဝိဇ္ဇာဝိဇ္ဇာတနာဥပါရံကံသင်္ခါရအကြောင်း၅ပါးဝိညာဏကနာနာဖသဝေဒနာအကျိုး၅ပါးဒါပဲအတေအကြောင်းဆိုလဲဝိဇ္ဇာတနာဥပါရံကံသင်္ခါရသစ္စာဝံအကြောင်းဆိုလဲဒီ၅ပါးပါပဲဒီလိုအဲ့ဒီအကြောင်း၅ပါးကြောင့်ရှင်းပေါ်အကြောင်း၅ပါးကြောင့်ဒီခုဘဝမှာဒီကစားပြီးဝိညာဏကနာဖသဝေဒနာတွေဖြစ်အခုမြင်နေနေကြားရတဲ့နာနဲ့စသည်ဖြင့်ဒီလို ညှင်းချုံးလိုက်လို့ရှိရင်ကာနဲ့ကံကျိုးပဲကာမဝိနဲ့ဝိပါကဝိဒီနှစ်ခုပဲကံရှိလို့ဝိညာဏကလည်းဖကဝေဒနာဆိုတဲ့ဝိဘက်အကျိုးတွေဖြစ်နေတာအဲဒါကာမရာဆက်ကတူရုပ်ဆိုရင်ကာနဲ့အကျိုးပဲကာနဲ့ဝိဘက်နှစ်ခုလည်းဝတ်သုံးပါးရာအဝိဇ္ဇာရဏဥပါဒံဤသုံးပါးကကိလေသာဝတ်

အရှိပိုင်းဆက်မှာကိလေသာကံ၄၀ဒီသုံးခုပဲကိလေသာဝိဇ္ဇာဘာလို့မတို့ဘာဟာတွေလဲဝိဇ္ဇာတနာဥပါဒံအာကိလေသာကိုကာမဝိဇ္ဇာဘာလို့သင်္ခါရနဲ့ကာမဘဝကာမကိုနောက်ပြီးတော့ဝိပါကဝိဇ္ဇာဘာဝိညာဉ်တော်ဖတ်တာဝေဒနာဇာတိဇာမရဏတွေလည်းပြောနိုင်တယ်အဲဒါဝိပါကဝိဇ္ဇာအတိတ်

ရာဇိမရဇာမရဏဆိုဝိညာဏသတ္တဖသဝေဒနာဒီ၅ပါးပဲနာကကျိုး၅ပါးပဲအဲ့ဒါအဲနောက်ပိုင်းဆက်ကကိလေသာဝကာမဝိပါကဟောဒီသုံးခုလဲနေတာဝတ်ဆိုတာလဲဝတ္တဝတ်ဆိုတာတောင်းမှုနဲ့ကတဲ့ဝတ်ကတစ်မျိုးရှိတယ်တာလင်းကြီးနဲ့ကတဲ့ဝတ်ကတစ်မျိုးရှိတယ်ဗမာကတော့အမှန်တူတူပဲဝတ္တမကွဲဘူးဗမာတောင်းမှုနဲ့ကလင်းကြီးကိုအကွဲအောင်မရွတ်နိုင်ဘူးရှိကလည်းအစဉ်လား ခွဲပြီးတော့မျိုးကြတယ်အိန္ဒိယတို့ဒီဟိုတို့ကတော့ကွဲတယ်သူတို့မှာဒါမှမဟုတ်လည်းဒါလင်းညစ်တာကွဲတယ်ဝတ္တခုဝတ္တဆိုတာဒါလင်းညစ်တာလည်းဒါမှမဟုတ်လည်းဒါမှမဟုတ်ကပနဲ့ဒူးနေတယ်ဝတ္တဆိုတာပနဲ့ပတာနဲ့အတူတူပဲဝတ္တလူဆောင်မအဲဒီတော့ပါသာသာသာနာဆိုတာလွတ်လာတာသူကဟိုဗမာလာတထရဏတထရဏကိုလုံးအတူတူပဲဒါကလင်းညစ်တာဒါတနည်းညစ်ဝက်တာနေ

လဲနေတဲ့ဝတ္တဝေါကသံဃာဝဆင်းရဲဆိုတဲ့ဝေါကတော့ဒါဒါမင်းကြီးနဲ့စားရတယ်သူကလဲနေတာတခုပြီးတခုကိလေသာရှိလို့ကံဖြစ်ပြီးကံရှိတဲ့ဝိသေအကျိုးဖြစ်ပြီးဝိသေအကျိုးကိုမြည်၍ကိလေသာဖြစ်ပြန်တယ်ကိလေသာကတဏ္ဍာဖြစ်ပြီးကံရှိလို့ဝိပါဒဝဖြစ်ပြန်တယ်ဒီလိုလဲနေတာကရှိဘဝကကိလေသာရှိခဲ့တဲ့ရှိဘဝမှာကံဖြစ်ခဲ့တဲ့ဝိသေကြောင့်ကံဖြစ်ခဲ့တာ

နောင်ကာလဇာတိဇာမရဏဖြစ်လိမ့်မည်ဝိညာဏကလည်းဖလာဝေဒနာပဲအဲဒီလိုပဲကိလေသာဝရှိတို့ကံဖြစ်ကံကနေပြီးတော့အကြောင်းပြုပြီးတော့တခါအကျိုးပြီးတော့ဝိဘက်လေးလေးကစပြီးတဘဝလုံးကျိုးတွေဖြစ်အဲဒီကျိုးတွေဖြစ်ပြီးတော့တခါနှိမ့်သက်တာမှုဒနာကနေပြီးဥပါဒကာမဘဝကံဖြစ်ပြန်ကံကနေပြီးတော့အကျိုးပြီးတော့အဲဝိပါဒအကျိုးတရားတွေဖြစ်သွားပြန်အဲဒီလိုကြီးတဲ့ပဲဘဝတိုင်းဘဝတိုင်းတဲ့ကတဘဝတဘဝမှာအကျိုးနဲ့အကြောင်းအကျိုးနဲ့အကြောင်းပါ ခြေပေါ်ကအကြောင်းကြောင့်ဒီကုဘဝိညာဏနာဖသဝေဒနာအကျိုးတရားတွေဖြစ်တယ်။ခြေပေါ်ကအကြောင်းနဲ့ဟာဝန်နှစ်ပါးပါသွားတယ်ကိလေသာနဲ့ကံကိလေသာရှိလို့ကံဖြစ်တယ်။ဒါရှိလို့အကျိုးပဲဖြစ်တယ်။ဒီကုဘမှာဝိညာဏနာဖသဝေဒနာအကျိုးတရားတွေဖြစ်အဲဒီအကျိုးတရားမိပြီးတော့ကိလေသာတွေဖြစ်ပြန်တာကိုမဖြစ်ပါနဲ့ဒါတော့လည်းမရဘူးဝိပဿနာရှုမှမရှိလို့ရှိရင်ဖြစ်တာ။ ရိယာမေဖို့မရောက်သေးဖြစ်နေတာလဲရဟနာမဖြစ်သေးဘူးကာလပါလုံးသစ္ဆုတ်ပါအကျိုးမိပြီးတော့တဏှာဖြစ်နေတာပဲဒီတဏှာကြီးမှုဖြစ်ပါတယ်အဲဒီတဏှာဖြစ်ဥပါဒံဆွဲလာပြီဆွဲလာတော့တကားကိုယ်လိုတိုင်းကြည့်အောင်လို့ပြုလို့ရတာပေါ့ဒီကုလောလောဆိုချမ်းသာရအောင်တော့ချမ်းသာရအောင်ဆိုပြီးပြုလို့တော့အဲဒီကံဖြစ်သွားပြန်တဲ့ဒီကံကနေပြီးကာမဝုကနေပြီးကျိုးပြီးတော့ဝိဘဝိညာဉ်တွေဖြစ်လာတယ်ဒါတော့ ကိလေသာရှိလို့ကံဖြစ်ပြီးကံရှိလို့ဘဝတဲ့ဝိညာဉ်မှစပြီးဝိဘက်ကျိုးတရားတွေဖြစ်ပြီးဝိဘက်ကျိုးတရားမြည်၍ကိလေသာကိုတစ်ခါဖြစ်ပြန်တဲ့ဒါဒနာပါရမှုဝိဇ္ဇာမပြီးလို့ဒနာပါရမှုစပြီးဖြစ်သွားတာဝိဇ္ဇာဒနာဥပါဒဖြစ်အဲဒီကိလေသာကိုအကြောင်းတစ်ခါကံကံနေဖြစ်ပြန်တယ်ကောင်းမှုမကောင်းမှုကံနေဖြစ်ပြန်တယ်အဲဒီလိုကံကနေပြီးတော့ခါဝိဘက်ဖြစ်ပြီးလို့လဲနေတာ အဲဒီလိုလဲနေတာများဆက်လဲဒီလိုလဲနေတာမလဲအောင်လို့ခုပိစုပန်ကဝေဒနာပြည့်စရာတဲ့နာဝေဒနာကြောင့်တဏှာမဖြစ်အောင်လို့ဒီဝိပဿနာရှုနေရတယ်တဲ့ခိုင်နာလေးတော့တစ်ခေါက်စီပဲဆိုသွားကြပါလေဒါရှင်းပါရဲ့သူကအဝိဇ္ဇာရဏဥပါဒံဝိဇ္ဇာရဏဥပါဒံဒီသုံးပါးကကိလေသာဝောဒီသုံးပါးကကိလေသာဝောဝိဇ္ဇာတဲ့ဝိဇ္ဇာဆိုတာကဝိဇ္ဇာပစ္စယတွင်ထားတာအဲဒီကအစဆုံးက တဏှာဥပါဒာနဲ့ဝေဒနာပစ္စယတဏှာဝေဒနာကြောင့်တဏှာဖြစ်ပြီးတဏှာကြောင့်ဥပါဒာဖြစ်ပြီးအလယ်ပိုင်းကပစ္စုပန်အကြောင်းကနှစ်ပစ္စုပန်အကြောင်းတွေကကိလေသာနှစ်ပါးအတူအကြောင်းတွေကအဝိဇ္ဇာတစ်ပါးသုံးပါးပေါ့အဲအတူအကြောင်းကအဝိဇ္ဇာယူတဲ့တဏှာဥပါဒာနဲ့ပါတာပဲပစ္စုပန်ကတဏှာဥပါဒာယူတဲ့အဝိဇ္ဇာပါတာဒီသုံးခုကအတိတ်တုန်းကလည်းအကြောင်းဟာတစ်ပါးပြထားတယ်မျိုးတော့မှားတော့သုံးပါးလုံးပဲ သစ္စုပ္ပါမရဏဥပါဒနှစ်ပါးကြောင့်လည်းဝိဇ္ဇာလည်းပါတာသုံးပါးပဲအတူတူပါပဲဒီကအဲဒီသုံးပါးအတိလေသာဟောတိလေသာဖြစ်နေတပတ်လည်းပြီးဖြစ်တဲ့တရားသင်္ခါရနှင်းသင်္ခါရနှင်းကာမဘဝကာမဘဝနှစ်ပါးကကာမဝကာမဝကာမဝသင်္ခါရနဲ့ကာမဘဝဆိုတာသဘောချင်းအတူတူပါပဲ

မိပါဘူးဝိညာဉ်စားခြင်း၅ပါးဆိုဝိညာဉ်နာမနာဘာကဝေဒနာဒီ၅ပါးအကျိုးတရား၅ပါးအဲ့ဒါယူလိုက်ရင်ဇာတိဇာမရဏလည်းပါလာတယ်ဇာတိဘဝဖြစ်ဖြစ်တယ်ဆိုတာဒီ၅ပါးဖြစ်တာပဲဥဒေဆိုတာဒီ၅ပါးပဲသိတယ်ဆိုတာဒီ၅ပါးပဲအဲ့ဒါဇာတိဇာမရဏဆိုတဲ့ဝိညာဉ်နာသာဖတ်တာဝေဒနာပဲဝိညာဉ်နာသာဖတ်တာဝေဒနာလို့ဆိုရင်လည်းဇာတိဇာမရဏပဲအရာတူတူပါပဲအဲ့ဒါတပတ်လည်းသွားတယ် အဲဒီဝိညာဉ်စသည်ကျိုးတရား၅ပါးမြည်ပြုပြီးတော့တခါအဲတဏှာဖြစ်တယ်ဆိုဝိဇ္ဇာဖြစ်တာပါပဲဝိဇ္ဇာရှိလို့မသိလို့ပဲတဏှာဖြစ်တာသိရင်ပဲတဏှာဖြစ်မလဲမသိလို့ပါနေတဲ့တာပဲဉာဏပုဂ္ဂိုလ်တွေကနှစ်သက်ဆရာမရှိဘူးဆိုတာမှန်တယ်ပြီးတော့အဲဒီဝိညာဉ်သာဉာဏဖသဝိညာဉ်စသည်နှစ်သက်တာမရှိဘူးပုရုဇဉ်တခါပုဂ္ဂိုလ်တွေကတော့မသိသေးလို့အဲ့ဒါကို

။ကံပြည့်တော့ကံကအကျိုးပေးတော့ဝိညာဉ်သနာဖသဝိညာဉ်အကျိုးတရားတွေဖြစ်ဖြစ်ရမှာဝေယနာအသေးရတဘဝသွားတယ်။အဲဒီဘဝအတွင်းမှာလည်းအင်းအမှန်တိုင်းတည်းတော့အဝိဇ္ဇာဖြစ်ဒနာဖြစ်ဒနာဖြစ်ပြီးဆွဲလန်းဥပါဒံဖြစ်အဲဒီကနေဒီကာမဘဝသင်္ခါရနဲ့ကာမဘဝဖြစ်အဲဒါကိလေသာဝင်ကာမဘဝတပတ်လဲလာဒါအဒီကာမဘဝကနေပြီးအကျိုးပေးတော့ဘဝဖြစ်ပြီးဒီလိုလဲနေတာကဘုသုံးပါ သံဃာရဝိတ္တဒုက္ခတော့ဘာင်္ဂလာဝဆင်းရဲမှမောစနာထာထွံ့ရောက်ပါခြင်းအကျိုးမှာဆိုဗျာလေအဲဒီလေသာဟုကလည်းလွတ်ဖို့ကာမဟုကလည်းလွတ်ဖို့ဝိပါကဟုကဒီလိုသုံးပါးမှလွတ်ဖို့ဒီလိုသုံးပါးလွတ်မှကာမဝဆင်းရဲလွတ်မှာဒီလိုသုံးပါးလွတ်ခြင်းလို့ရှိရင်ဘာလို့ရလဲဆိုကိလေသာမရှိအောင်လုပ်ရတယ်ကိလေသာအရင်းကမယ်ကိလေသာမရှိမှကာမဖြစ်မှာကာမဖြစ်မှာဘဝတွေ ဝိညာဉ်ကသာဖာသဝေဒနာဝိဘက်တွေမဖြစ်မှာ။ဒါကြောင့်ကိလေသာတွေမြင်အောင်လို့ဝိပဿနာရှိပါတယ်။အစသုံးပါတဲ့အစသုံးပါဆိုတာကတော့အကြောင်းအကျိုးစတာတွေပါပဲ။ဝိဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုသင်္ခါရကအကြောင်းတရားကိုဝိညာဉ်ကြတော့အကျိုးတရား။အဲဒါအစတစ်ပါးအတိဘဝအကြောင်းနဲ့ပစ္စုပန်အကျိုးစတာ။မြန်မာဒိဋ္ဌသုံးပါးဆက်မှာ ငင်းကြီးနဲ့ပြတာပါညာညာညင်းကြောင်းလေးနဲ့အဲဒီအကြောင်းမှာအကြောင်းနဲ့အကျိုးတစ်စပ်ပဲနောက်တစ်ခုဝေဒနာပစ္စယတဏပစ္စုပန်အကြောင်းနဲ့တဏအဲဒီပစ္စုပန်အကျိုးပါပစ္စုပန်အကျိုးနဲ့တဏအကြောင်းဝေဒနာအကျိုးကိုမြည်ပြီးတော့တဏှာဖြစ်လာတယ်အဲဒီမှာလည်းပဲမြားရတဲ့ပြားပစ္စယအကျိုးနဲ့အကြောင်းဆက်တယ်ဒါ ဘဝပစ္စယဇာတိဆိုတဲ့နေရာကဘဝကကာမဘဝကံအကြောင်းနဲ့သင်္ခါရနဲ့တူတူပါပဲဇာတိဆိုဝိညာဉ်သာလာဖသဝေဒနာအကျိုးတရားအဲဒီမှာအကြောင်းနဲ့အကျိုးစားတာကဒဇာအဲဒီလိုပဲဆက်လဲနေတာပဲဒီရင်ဆုံးရလာတော့ပဲဆုံးမလဲဒီမှာလည်းဝိညာဉ်သာလာဖသဝေဒနာရှိရင်အဲဒီကနေဝိဇာဒနာတွေတစ်ခါဖြစ်ပြန်တာပဲအကြောင်းနဲ့တစ်ခါစတာပြန်အဲဒီအကြောင်းကနေပြီး ဥပါဒံဘဝဖြစ်ပြီးကအကျိုးပြန်ကြံပြီးအဲဒီမှာလည်းတရားဆက်တာပဲအဲဒီလိုပဲဝတ်သုံးပါအကြောင်းတရားအကျိုးတရားအကြောင်းနဲ့အကျိုးတွေဆက်ဆက်ပြီးတော့လဲနေဆက်ဆက်ပြီးတော့လဲနေတာအဲဒါပရိသတ်သမုပ္ပါဆက်ဝိုင်းနေအဲဒီဆက်ဝိုင်းပြအောင်ဒီတရားအားထုတ်နေကြပြီသတ်သုံးပြသင်္ခါရနဲ့ဝိညာဉ်ကြားအစတစ်ခု ဝေဒနာနဲ့တဏှာကြဆတ်တခုဘာမဘဝနဲ့ဇာတိကြဆတ်တခုအဲဒီသုံးခုပဲဖြစ်ပြီးတဲ့ကောင်ဆက်ဝိုင်းထဲမှာကြည့်လို့ပြီးပါတယ်အကြောင်းကျိုးတွေကအကြောင်းကျိုးနားလည်လို့ရှိရင်လည်းအကြောင်းနဲ့ကျိုးနဲ့အစအစကလေးတွေသုံးခုပဲရှိတယ်ဒီလိုဓမ္မပါမှာနောက်ကာလ30လေကာလ30လေစဝိုင်းနဲ့ပြထားပြီးသားပါပဲဝိဇာနဲ့သင်္ခါရကိုတိတ်ကာလအတွင်းခေါ်ပြီးဝိဇာရစ္ဆသင်္ခါရအတိတ်ဘဝပြီးခဲ့တယ်

အာလည်းပဲပြီးလွယ်ပါတဲ့အတိုင်းဒါလေးတွေတစ်ခေါက်စီဆိုပြီးတော့ဒီဟာစုံတော့ပါပြီအဝိဇ္ဇာနဲ့သင်္ခါရကိုအဝိဇ္ဇာနဲ့သင်္ခါရကိုစိတ်တွန်းကာလခေါ်သည်စိတ်တွန်းကာလခေါ်သည်ဝိညာဉ်မှဝိညာဉ်မှဓမ္မဘဝအတိုင်းအောင်ဓမ္မဘဝ ပစ္စုပန်ဒုက္ခလာခေါ်သည်ပစ္စုပန်ဒုက္ခလာကအများဆုံးပဲဝိညာဏသက္ခသဝေဒနာ၅ခုဒါကအကျူတရား၅ပါးနောက်တဏှာဥပါဒံကာမဘဝအကြောင်းတရား၃ပါးအားလုံး၈ပါးရှိတယ်ဒါပစ္စုပန်ဒီခုပစ္စုပန်မှာရှိနေစေတရားတွေပဲမြင်နိုင်ကြတိုင်းနေရှင်းနေတာတွေကဝိပါကအကျိုးတရားတွေ မြင်ဟာကြတာတွေမှန်တယ်မသိတော့အဝိဇ္ဇာဖြစ်ပြီးတဏှာကအနိစ္စမှုဖြစ်ဥပါဒံဆွဲလန်းအဲကောင်းမှုမကောင်းမှုကပြုအဲ့ဒီတည်းမှာလားပစ္စုပန်အကြောင်းတရားတွေထားပြီးတော့ဖြစ်တာပစ္စုပန်ဒုက္ခလာတဲ့အဲဒီပစ္စုပန်အကြောင်းကြောင့်နောင်ကာလမှာဇာတိဇယမရဏဆိုတော့ဝိညာဉ်နဲ့ဖာတာဝိဒနာတွေစဖြစ်အောင်အဲ့ဒါကအနာဂတ်ဒုက္ခလာပဲဆိုရမယ် ဇာတိနှင့်သရမရဏကိုဇာတိနှင့်သရမရဏကိုနာဂထွန်းကာလခေါ်သည်နာဂကာလသုံးပါးစဝိုင်းထဲမှာလည်းရှင်းနေပါလေပြတယ်ဟောအင်္ဂါ12ပါးကတော့ဝိဇာသင်္ခါရဝိညာဏပါလာဘာသာဝေဒနာဒနာဥပါဒံဘဝဇာတိဇာမရဏဒီကတော့လွယ်လွယ်ပါပဲဒီထဲမှာစဝိုင်းထဲမှာကြည့်လို့ရှိရင်လည်းရှင်းပါတယ်တော့ မူရင်းအင်္ဂါ12ပါးဆိုတာအဲဒါ12ခုပဲအဝိဇ္ဇာသင်္ခါရဝိညာဏသောခန္ဓာဝေဒနာတဏှာဥပါဒဘဝဇာတိဇံဇာတိနဲ့ဇရာမရဏအဲဒါမူရင်းက12ပါးနောက်ပါဝင်တဲ့အင်္ဂါတွေကတော့အဝင်နဲ့ပြရတာအဲဒါတော့ဆိုရင်စက်ဝိုင်းနဲ့စုံပါပြီရေးကြည့်တာကတော့အဲဒီပရိစ္ဆသမုပ္ပါ အကြောင်းကြောင့်အကျိုးဖြစ်နေတာပဲအကြောင်းရှိရင်အကျိုးဖြစ်အကြောင်းရှိရင်အကျိုးဖြစ်နေတာရှိဘွားကအကြောင်းကြောင့်ယခုဒီတိကစားမြင်မှုချမ်းမှုစားရှိတာကျိုးတရားတွေဖြစ်ယခုကမှမြင်မှုချမ်းမှုစားရှိတာကျိုးတရားတွေမြင်ပြီးတော့တခါမသိတဲ့ပုဂ္ဂိုလ်ပေါ့လေအရှုနိုင်လို့မသိတဲ့ပုဂ္ဂိုလ်မှာတဏှာဖြစ်တယ်အဝိဇ္ဇာလည်းတဏှာဖြစ်တာပါပဲဒါကတော့ဒီနာတဲ့ထည့်ဟောမှာတော့ တဏှာမြစ်တဲ့တရားမှာတော့ဆွဲလန်းတော့တာပဲဆွဲလန်းတဲ့အာယုကိုယ်လိုတန်ဖြစ်ရအောင်လို့အာထုံမှုကံနေဖြစ်လာတဲ့အကြောင်းတရားဖြစ်လာအဲကံနေပြီးဒီကရာအကျိုးပေးတော့ဇာတိဇာမရဏဆိုတဲ့ဝိညာဉ်ကလာဖသဝေဒနာအကျိုးတရားတွေကထားပြီးတော့ပြင်းမဲ့တိုးကျုပ်အားဖြင့်တော့အကြောင်း၅ပါးကြောင့်အကျိုး၅ပါးဖြစ်နေတာပဲအဲရှင်းဘဝကအကြောင်း၅ပါးကြောင့်နောက်ဘဝအကျိုး၅ပါး အဲ့ဒီဘဝကအကြောင်း၅ပါးကြောင့်အဲ့ဒီနောက်ကဘဝအကျိုး၅ပါးအဲ့ဒီဘဝအကြောင်း၅ပါးကြောင့်အဲ့ဒီနောက်ကဘဝအကျိုး၅ပါးဒီလိုသွားနေတာပဲအကြောင်းရှိရင်အကျိုးရှိတယ်အကြောင်းရှိရင်အကျိုးရှိတယ်ဒီလိုသွားနေရှေ့ကိုလိုက်လိုက်မယ်ဆိုရင်အကျိုးရှိနေရင်သူ့အကြောင်းရှိတာပဲအဲသူ့အကြောင်းရှိကြရင်လည်းအဲ့ဒီအကျိုးမှီရတော့ရှိတာပဲအဲဒီတော့အကျိုးရှိရင်အကြောင်းရှိရင်အကျိုးရှိရင်အကြောင်းရှိတယ်လို့လည်းမဆုံးဘူးနောက်သွားမယ်ဆိုရင်လည်းအကြောင်းရှိအကျိုးရှိအကြောင်းရှိအကျိုးရှိသွားနေတာနောက်လည်းမဆုံးဘူး အရိယာမဲ့ဖြစ်မပယ်တတ်နိုင်လို့ရှိရင်ဒီလိုအကြောင်းကျိုးတွေဆက်ဖြစ်နေမှာပဲကောင်းတဲ့အကြောင်းကြောင့်ကောင်းတဲ့အကျိုးတွေလူဘဝနတ်ဘဝဇမာဘဝကောင်းတဲ့အကျိုးတွေဖြစ်တယ်မကောင်းတဲ့အကုသိုလ်အကြောင်းကြောင့်ငရဲဘဝဒိဋ္ဌံဘဝဣဒ္ဓဘဝဝိညာဏပါဒဖသဝေဒနာအကျိုးတွေဆိုဖြစ်နေတယ်အကြောင်းကျိုးတရားတွေဒီထဲမှာပုဂ္ဂိုလ်သတ္တဝါတော့မရှိဘူးပုဂ္ဂိုလ်သတ္တဝါလို့ခေါ်တာခေါ်ရတယ်ပုဂ္ဂိုလ်သတ္တဝါလည်းမရှိဘူးအကြောင်းနဲ့အကျိုးတရားတွေဖြစ်နေတာဒါကြောင့် ဒီဆင်းရဲတွေငြင်းမြင်လို့ရှိရင်မလုပ်ရမယ်ဆိုတော့ဖြစ်ပေါ်နေတဲ့အကြောင်းတရားတွေအမှန်တမ်းသိအောင်ရှင်းရမယ်ဖြစ်ပေါ်နေတဲ့အကြောင်းတရားတွေအနိစ္စဒုက္ခလည်းအမှန်တမ်းသိလို့ရှိရင်အဝိဇ္ဇာမရှိတော့ဝိဇ္ဇာမရှိရင်တဏှာမဖြစ်တော့ဒီသက်သာမှုပြုတဏှာမဖြစ်လို့ရှိရင်ဥပါဒဆွဲလမ်းမှုပြုဆွဲလမ်းမှုမရှိရင်ကံအဲကောင်းစားချမ်းသာရပြုတဲ့ကံမရှိဘူး ကာမရှိတော့ဘဝတည်းမရှိဘူးဘောဝိညာဉ်ချင်းပြင်းနေကုန်ပြင်းသွားတယ်အဲဒီလိုမြင်အောင်အားထုတ်ရအရဟတမေရတို့ရောက်တဲ့အခါကာလကြတော့ရှိပြီးသားရှိအောင်တာတွေကလည်းကျိုးပြင်းနိုင်တော့ဘာကြောင့်လဲကိလေသာမရှိလို့ကိလေသာအစီအစေးရှိမှအကျိုးပေးနိုင်တာတဲ့ကံကကိလေသာအစီအစေးမရှိရင်ဘဝအကျိုးတော့မပေးနိုင်ဘူးသို့တော်ကိုတိကျိုးတော့ဝေးသေးတယ်ဉာဏ်နာပုဂ္ဂိုလ်တွေမှာရှင်းဘဝတော့ပြုခဲ့တဲ့ကုသိုလ်ကောင်းမှုတွေကြောင့်ကောင်းကျိုးတွေပေးတယ် မြတ်စွာဘုရားလည်းရှိဘဝပြုခဲ့တဲ့ကုသိုလ်ကောင်းမှုတွေကြောင့်အကြီးအကျယ်ကောင်းကျိုးတွေပေးပါလေအဲရှိဘဝပြုခဲ့တဲ့မကောင်းမှုကြောင့်မကောင်းကျိုးလည်းပေးတာပဲမြတ်စွာဘုရားလည်းဝိုးလိုက်တာပဲဆိုတဲ့ဝိတော်ဝိတော်တွေဝိဘဝိဘကဝိတော်တွေရှိတယ်အဲဒါတွေကရှိဘဝပြုခဲ့တဲ့မကောင်းမှုကြောင့်ကျိုးပေးတာညာနာပုဂ္ဂိုလ်တွေမှာလည်းရှိတာလေရှိဘဝကုသိုလ်ကောင်းမှုနဲ့ ပြည့်စုံခဲ့တဲ့အတွက်ကြောင့်လလာပါပေါ်များတဲ့ညာနာလလာပါလေသိပေါ်များလာဒီဘာပြုခဲ့တဲ့မကောင်းမှုကြောင့်လောကဒိဋ္ဌကလောကဒိဋ္ဌဆိုရညာနာမှာတော့စားရတာပြည့်စုံအောင်မရဘူးဒီနေ့မှဝါဝလင်းနေမစားရဘူးပြီးရင်ကလည်းပဲသူအဲ့ဒီအကုသိုလ်ကံကြောင့်ဒီညာနာဖြစ်ခင်ကလူဘဝတုန်းကလည်းမစားရတဲ့ဘဝတွေအများကြီးရှိခဲ့တာပါပဲ နောက်ဆုံးဉာဏ်နာဖြစ်နေတဲ့ဘဝတောင်မှသူကဟောတယ်အစားနောက်ဆုံးရက်တောင်မှဆုံးမစားရဘူးနောက်ဆုံးရှင်သာရိပုတ္တရာကဆုံးခံပြီးတော့ပြေးလို့စတုမလူလောက်ပဲနေ့လယ်ပိုင်းမှာစားပြီးအဲဒီနေ့မှာပဲပြိဋိနိဗ္ဗာန်ပြုသွားတယ်အဲမျက်မှောက်မှာတော့ပြိဋိနိဗ္ဗာန်ပြုသေးခင်တော့ကောင်းကျိုးမကောင်းကျိုးတွေကုသကုသကံတွေအကျိုးပေးတာလေဆိုတော့လေဘဝအကျိုးတော့မပေးတော့ဘူးတဲ့ဉာဏ်နာမှာ ကိလေသာလုံးဝကင်းနေလို့ရှင်းအောင်ကနေကအကုသိုလ်ရအကုသိုလ်ရဘဝအကျိုးမပေးနိုင်ဘူးနောက်ထပ်လည်းပဲဘဝအကျိုးပေးတဲ့ကုသိုလ်အကုသိုလ်ကမဖြစ်တော့အားရနောက်ဆုံးပြိဋိဘာစုရိစိတ်ယုံနာနေဆုံးသွားတာနဲ့လည်းရင်နဲ့ဘဝရဲ့ယုံနာခန္ဓာတွေငြိမ့်ပါတယ်အတွေ့အကြောင်းတွေခင်းခြင်းကြောင့် နာကအကျိုးတွေဖြစ်တော့ပဲနဲ့ငြိမ့်သွားပြီငြိမ့်သွားတော့အကြောင်းနေနောက်တဲ့ set ဖြစ်ကြရပြီးတော့ရှိမှမရှိတော့ပဲဟောအဲဒါဆင်းရဲခါကင်ကိုငြိမ့်နေအဲဒီလိုဆင်းရဲခါကင်ငြိမ့်အောင်လို့ဝိဇ္ဇသမုပ္ပါဆက်လဲနေတာကိုမလဲအောင်လို့တရားအားထုတ်ကြရတယ်ကြိုးစားပြီးတော့အားထုတ်ကြပြီးတော့ဝိဇ္ဇသမုပ္ပါဆက်နားလည်တော့ပါပြီဆုံတော့ပါပြီတရားသိဉာဏ်ပြန်နိုင်လည်းပဲဒီမှာကြီးခွဲသွားပြီဘုရင်ဟောတယ် ယနေ့ခု၌နုဒ္ဓသုစုပွားများအာထုအပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝိယဝိသကုသိုလ်ဉာဏ်ဟောရသောကုသိုလ်ဉာဏ်နာရသောကုသိုလ် ရှိသောဒီကောင်းမှုပေါင်း၏ဥပါကကိုမိဖတို့အားပြေဝေပါကုန်၏ဆွေမျိုးတို့အားပြေဝေပါကုန်၏ဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းအား ပေးပါကုန်၏လုံးစုံသောအတ္တဝါပေါင်းတို့အားပေးပါကုန်၏မိဘတော်မှစ၍လုံးစုံသောအတ္တဝါပေါင်းတို့သည်ညကြကြ၏ကိုယ်စိတ်နှပြမာရပါစေ